ကျေးဇူးတော်ရှင်အကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမိုးကုတ်မြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင်9ရက်12လ59ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောဒုက္ခ6မျိုးတရားတော်မဲ့ညာဘုံညာကျေးဇူးပြုနိုင်တမင်ညသည့်နိဗ္ဗာန်ကိုကျေးဇူးမပြုဘူးလို့မှတ်ထားကြပါဘုရား ထိုးတွင်းပြီးသိတဲ့သိလိုက်တဲ့အကြောင်းကိုသိမှသာလေဒုက္ခခတ်သိမ်းခင်းခြင်းနဲ့နိဗ္ဗာန်ကြီးရောက်နိုင်တယ်ဆိုတာကိုသိပါစေတော့လို့သက္ကနိဗ္ဗာန်အင်္ဂုတ္တကိုတော်ရင်ဟောပြီးကြတာနိဗ္ဗေရိကပရိယာယသုတ်ဆိုပြီးတော့ဟောဒီသိုးတွင်းပြီးသိရမယ်အကြောင်းအမင်းတို့မှရှိတယ် ထိုးတွင်ပြီးသိရမယ်အကြောင်းမင်းတို့ရှိတယ်အဲ့ဒီထိုးတွင်ပြီးသိရမယ်အကြောင်းကိုမင်းတို့သိအောင်လုပ်ပါဓမ္မသာလည်းမင်းတို့ဒီဒုက္ခခသင်္ကင်းချင်းဆောင်ရကိလေသာချုပ်သိမ့်နေအဲ့ဒီနိဗ္ဗာန်ကြီးကိုရောက်နိုင်မယ်ဆိုပြီးဒီကလာဒီတုတ်ကိုဟောသည်လို့ဘုန်းကြီးတို့ဓမ္မတွေမှတ်ထားရမှာမှန်ပါဘူး။ကောင်းပြီဒါဖြင့်ဒီနေ့ကဒီဒုက္ခ၆ချက်ဟောလိုက်တယ်။မှန်ပါဘူး။တင်းနံပါတ်ဟာကွာဒုက္ခသိမှုတင်းနံပါတ်အရေးကြီးပါ ဒုက္ခသိမှုတက်နံပါတ်ရေးကြည့်ကြတဲ့ဒကာဓမ္မတွေအဲ့ဒါဒကာဓမ္မတွေကဒုက္ခသိမှုရေးကြည့်တယ်ဆိုတဲ့ဥစ္စာဒုက္ခတွေဘယ်သူပါလိမ့်မလုံးလို့ဘုရားကခေါ်လိုက်တဲ့အခါကျဇာတိတိဒုက္ခခေါ်လိုက်ဟောဇာတိတိပြိတ္တိနေရမှုဒီဒုက္ခဆင်းရဲတဲ့ဒုက္ခသစ္စာပဲဒါကုဒကာဓမ္မတွေကိုပြိတ္တိနေတာ ကိုမျိုးနဲ့နေတဲ့ပုံသဏ္ဍာန်ဟန်ပန်ကိုကိုပြန်ကြည့်မြင်ကြပါမလားမမြင်ပါဘူးဘယ်မြင်နိုင်မှမလို့တဲ့ဓမ္မတို့ဝိဇ္ဇာကဖုံးလုံးပြီးဒီကလာနေတော့မမြင်နိုင်မနေခဲ့တာလားနေခဲ့တာလားမေးပြန်တော့နေခဲ့တာနေခဲ့တာဘယ်နဲ့ကြောင့်မမြင်ပါလိမ့်မလို့လို့မေးတဲ့အခါကျတော့ဘယ်နဲ့ဖြေကြဝိဇ္ဇာကဖုံးလုံးနေလို့ဆိုတော့ဩနေလဲနေခဲ့တာပြန်ကြည့်တာလည်းမသိဘူး တယ်လည်းဝိဇ္ဇာတန်ကျက်ပြင်းပါကလားလို့မဆိုလိုက်ဘူးဒါပြန်ဘယ်ကဇာတိပိဒုက္ခသစ္စာกว่าဆိုတော့ဓမ္မတွေကဇာကုဇာတိကိုပြိပရိနေတဲ့ဥစ္စာလေးပြန်ကြည့်လိုက်ပြန်ကြည့်လိုက်တော့မမြင်ပြန်ဟောမမြင်တော့မနေ့ကမမြင်ပါလိမ့်မလို့အကြောင်းလက်သေးရှားပြန်တော့လည်းဘာတွေ့ကြဝိဇ္ဇာဝိဇ္ဇာပဲတွေ့တယ်ဆိုတာဟောနိုင်တော့ ရှင်းလို့ပေါ့ကွာမှန်ပါဘူးအဲ့ဒါဓမ္မတွေဘာလက်တယ်တွေ့ပါလိမ့်ဝိဇ္ဇာတွေ့ပါဘူးဒါခင်ဗျားတို့ဖြစ်တော့အဝိဇ္ဇာရှိပြီအဲ့ဒါကကဲခတ်ရှိပါရှိပါကိုကိုယ်တိုင်နေခဲ့တဲ့ဓာတိကိုကိုယ်တိုင်ကျုံခဲ့တဲ့ဒုက္ခဓာတိဒုက္ခကိုကိုယ်တိုင်အခုပြန်ပြီးစဉ်းစားတဲ့အခါရေးမှမပေါ်လာဘူးမှန်ပါဘူးဘာဖြစ်လို့ရေးမှမပေါ်လာပါလိမ့်မလဲလို့ဓမ္မတွေမေးကြည့်တော့မှကို့မှာဖုံးဖိနေတဲ့တရားရှိလို့ပဲဆိုတာတော့သိပြီ မှန်ပါမသိကြဘူးသိကြဘုရားဘာလဲမှန်ချာဝိပါဒိုင်းရှိပဲစီတော့ရှိပဲစီတော့ဇာတိပိဒုက္ခသစ္စာကိုဘုရားကဟောညတယ်ချစ်တော်တာမသိဘူးဟောတယ်ကတော့ဖြင့်အခုမောင်နိုင်ငံ50လောက်ရှိလာပြီ50ကျော်လောက်ရှိလာပြီကိုမင်းက60ရှိလာပြီဟောဝေးပေါ်ဘုရားဖေးသိတော်မလို့ကဲရှိပါစီတော့ရှိပါစီတော့ဇရာတိဒုက္ခပြန်ကြည့်ပြန်တော့လေအခုဇရာရဲရောက်နေတဲ့တန်းနဲ့ကိုယ့်ဟာကိုပြန်ကြည့်တော့တွေ့ပါရဲ့တွေ့တွေ့ နည်းနည်းကြောင့်မတွေ့ပါရင်သွားရင်လည်းနဲ့တိုင်းပြောချွန်ပြီးတဲ့ခါလဲဆိုင်ရင်တော့လည်းနေကြတာပဲဇရာကတော့အမြဲရှိနေတာပဲဇရာဒီရောမိကလောင်းနေတာပဲမြန်မာရလားမိနေတာတော့မြန်မာအဘကြောင့်ပါလိမ့်မတော်လို့လက်သက်ရှာပါဝိဝိကကြောင့်ရှိတာလေဝေးတာလည်းမသိဘူးနီးတာမသိပါဘူးမနဲ့တော့ကြရမတို့တွတ်တွတ်ဖြစ်နေတဲ့ဖြစ်တွေကဖြင့်အတော်ရဆိုးနေပါတော့လားဆိုတဲ့ဥစ္စာဖြင့် ဆွဲချက်တင်ရတော့မှာပဲမတင်ရဘူးဗျာရိပိဒုက္ခဆိုပြန်တော့လေအနာတွေပေါက်ပြီးကကောင်းကြိုက်တယ်လဲနာတယ်ညင်နာတယ်အဲ့ဒါကြတယ်တိလိษံသိတဲ့ဒုက္ခဖြစ်လို့မောင်နိုင်ရလိုရမဟုတ်ဗျာမှန်ပါပါဘာသိရမှာတော့လို့မဲတဲ့ခါကျတော့ဘောကျတာစံပြတိုင်းငယ်မူရောက်တယ်ဒါရီကဒရာတာပြီးဗျာရိကခဏခဏကိုကိုယ်မှာ အနာရောက်ပြိတ္တကာလနေတဲ့ဥစ္စာကိုမသိဘူးမှန်ပါကျမ်းမာပါရလားမေးလိုက်ကျမ်းမာပါလေပြောတယ်မှန်ပါမလူလာတဲ့ခါကျတော့ရှင်ခဏတို့ထိုင်ရရနေပြီးချပြီးနာအလေးပြောမယ်ကြာအလေးပြောမယ်လို့ကြာတော့နှုတ်မဆက်ကြဘူးဆက်ပါဆက်တဲ့ခါတော့ဟောမူလနိဒီကိုယ်နဲ့မျက်နှာစုံကြည့်ကြတဲ့ဧည့်တွေကကိုကထပြီးနှုတ်ဆက်တယ်ခါခဏကျမ်းမာပါရလားဆိုတော့သက္ကစမထုတ်ရဘူးမှန်ပါကျမ်းမာပါရပြောလိုက်တာမှန်ပါဒီလား တရားဓမ္မတို့ခြားတော့ကထိုင်တော့ကနေခဲ့တဲ့ဒုက္ခဝေဒနာတွေဟာထားတဲ့ကတော့သူမပါဘူးပေါ့ကွာထားတဲ့ဒုက္ခနဲ့ထားချတယ်ဆိုရင်တော့လွဲတာအဲ့ဒီမှာဒုက္ခတွေအဲဒါဖြင့်ဗျာတိဆိုတဲ့ဒုက္ခဝေဒနာတွေအမျိုးမျိုးနှိမ့်ဆက်များတယ်ဟိုကျမ်းမာပါရဲ့ပြောပြီးနှုတ်ဆက်ခံတော့မရှိသေးဘူးဘယ်နဲ့ကျမ်းမာရလဲကျမ်းမာပါရဲ့ခမမြတ်တာနဲ့ကျမ်းမာပါရဲ့ပြောကြပြောကြပြောကြတယ်ကြည့်တယ်သူ ။ယာတိတိဒုက္ခံဆိုတဲ့သူ့မှာအနာနှိမ့်ဆက်နေတဲ့ဥစ္စာမြင်သေးရဲ့။မမြင်ပါဘူး။သဝေဒရဏိဒရမေးတယ်မဟုတ်။မြင်ပါဘူး။နီးတယ်လည်းဘာဖြစ်နေလဲ။မမြင်ပါဘူး။အမလေးသိုးလိုက်ကြလားဒကာဓမ္မတွေ။ဒါဒုက္ခသစ္စာခက်တယ်ဆိုတာဒကာဓမ္မတွေပေါ်ကြ။ဟုတ်ပါဘူး။အဲဒုက္ခပိုင်းခြားနိုင်နေရှင်းရင်သမုဒိယတည်တယ်ဆိုတာအခုတော့ဒုက္ခပိုင်းခြားဖို့မောင်းနိုင်ရင်သာအထားဆုံးပါဘူးကွာ။ဒုက္ခဖြစ်နေတာကိုမသိဘူး။မှန်ပါပါ။ ရှင်းကြပါရှင်းပါဒုက္ခပြင့်နေတာကိုမသိပါဘူးကောင်းပြီဖြစ်ပါသေးတော့မရဏမိဒုက္ခဆိုရတဲ့ဟောသိရလိမ့်မယ်သေးတော့သိရဲ့သိရလိမ့်မယ်သေးသိရဲ့သိတဲ့ကသုတိစိတ်ကလေးတွေဖြစ်ချုပ်ကိုဒီကနေ့ညာနဲ့အာရုံပြုကြည့်ယောဂဝိညာဉ်ခံစားနေတဲ့ညာနဲ့အာရုံပြုကြည့်အင်းဒါလည်းမရှိမိတာကများပါလိမ့်မယ်ကြည့်မိရတယ်ဒါမရဏမိဒုက္ခနဲ့မရောက်သေးလို့မသိသေးဘူးထားပါဘူး သိရသိရမှာမဟုတ်လားဘုရားဗုဒ္ဓရဲ့ဓမ္မတိလေးဖြစ်နေတာပါဝိညာဉ်အဲဒါကြောင့်လက်ဖြင့်သိမှတော့ယနေ့အပြုံးမပြတ်တာဟာမာမိဒုက္ခသစ္စာမသိတာမှန်ပါလက်ဖြင့်သိမဲ့လူတွေရှိကြဘူးလားရှိပါအဲ့ဒါကကိုယ်ရဲ့ဒီနေ့အပြုံးမပြတ်တာထောက်လိုက်လို့ရှိရင်ဖြင့်ဘယ်နဲ့ကြောင့်ပြုံးပါလိမ့်မလို့ဆိုတော့မရဏမိဒုက္ခသစ္စာဧကံလာမှာကိုသူမသိလို့ပဲ မှန်ပါဒါကြောင့်ပြုံးမပြတ်တာပဲလို့ဆိုရင်အဝင်မပြတ်ရောင်းမပြတ်နေတာပဲဆိုရင်နော်သဘောပါရဲ့ပါပါဘယ်နဲ့ကြောင့်ပါလဲဘာကုန်းလဲလို့မမြင်ပါလဲဝိပ္ပယကဲဒါပြန်ဒုက္ခသစ္စာတွေအများကြီးနော်မှန်ပါအဲ့ဒီမှာပြောရင်ကိုရမေကြီးကသောကပရိဒေဝဒုက္ခဒေါမနသံပိဒုက္ခဟုတ်လားသောကပရိဒေသောကဆိုတာဆိုရင်ပရိဒေဝဆိုတာငိုကြွေးတာဒုက္ခဆိုတာကာယိကဒုက္ခခန္ဓာငါထားနှုတ်ဆက်တဲ့ကာယိကဒုက္ခ စေတိကဒုက္ခဆိုတာအလုံးမကြတာသာဘောသမီးဘောမိမိခန္ဓာကိုယ်ပေါ်၌ဥပါယရပြင်းသောသမဏအဲ့ဒါတွေလည်းခဏခဏတော့တွေ့ပါရဲ့တွေ့လည်းတွေ့ရတော့လေဒါရဲ့ဒုက္ခရဲ့လို့ယူမိပါရဲ့ယူမိပါဟောကိုကကိုတော့ကလည်းဖြစ်လိုက်တော့တော်တော်လေးရဲ့တောင်ဖြစ်လိုက်ကိုဆိုရင်လည်းပဲဆိုရင်လည်းကိုကဒါလေးဒီလိုလုပ်လိုက်ဆိုလို့အထမြောက်ကတော်တော်သေးရဲ့ဆိုတော့သောကဒုက္ခဖုံးမှန်တယ် ဒုက္ခဒုက္ခမြင်လေရလားမမြင်ပါဘူးကိုယ်သာလူကြီးမဟုတ်ကိုယ်ကဆွေးနေတာလို့ကိုယ်ကပြောလိုက်တယ်အခုချမ်းသာတာပေါ့အမှန်ဒုက္ခတွေကြရတာချမ်းသာတာပေါ့တော်လားလေဒီဘယ်နဲ့ဖြစ်နေဒုက္ခဖြစ်နေတာကိုခင်ဗျားတို့ကဘယ်နဲ့လဲဝိဇ္ဇာဘုရားအဲဒီလိုမရဘူးဒီဒိဋ္ဌိနဲ့မရဘူးခင်ဗျားလည်းစဉ်းစားကြည့်ပါဥမာဒီပစ္စည်းလေးတခုကဘယ်ကောင်းမှမသိဘူးသွားရှာကြည့်ပါဦး ကိုယ်ကဒုက္ခဖြစ်လို့ရှားကြည့်ပါအောင်လို့မပြောလိုက်နိုင်ဘူးလားပြောလိုက်ပါဘူးအဲရှားကြည့်ပါအောင်ဆိုတော့ရှားတဲ့ပုဂ္ဂိုလ်ကရှားလိုက်တဲ့တွေ့လာတွေ့လာတော့ဘယ်နဲ့ပြည့်စုံခြင်းကဝမ်းသာမသွားဘူးသောကလည်းဖြစ်လို့ချမ်းသာတာသောကမဖြစ်မယ်ဆိုလို့ရှိရင်ဒီတဲ့ဆိုးတဲ့ဒုက္ခရောက်မှာဟောသောကလည်းဖြစ်လို့ဘယ်နဲ့လဲချမ်းသာသောကတောင်ဘာဖြစ်ချမ်းသာဘာသစ္စာတော့ဒုက္ခဒုက္ခဒုက္ခသစ္စာခင်ဗျားတို့ကဘယ်လဲသင်လိုက်တယ်ဟုတ်ပါဘူး gain ဒုက္ခသစ္စာများသိခက်လိုက်တာဒကာဓမ္မပေါ်ကြလားပေါ်ကြဖြစ်ရတာကိုဘယ်နဲ့လဲချမ်းသာတယ်ချမ်းသာတယ်ဒီသားနဲ့ကျတော့ငယ်တုန်းကဒုက္ခခံထားတော့သူအေးချမ်းချမ်းနေရတာပေါ့တဲ့နင့်မို့ဒီဝိကြမှာရှားရမယ်ဆိုမခဲဘူးလားငယ်တုန်းကဒုက္ခခံလိုက်တော့အခုချမ်းသာတာတဲ့မောင်နိုင်မသုံးရဘူးသုံးရဘူးငယ်ကဘုံကောင်းတဲ့ဒုက္ခတွေခံလိုက်တဲ့အတွက်အခုတော့ပြန်သက်ရည်ကြီးမရှားနိုင်တဲ့အချိန်မှာအဲချိန်မွေးမမလောင်လည်းမွေးမမလောင်နဲ့ စားရတော့နေရထိုင်ရတောတော်သေးရဲ့ဆိုတော့တကယ်ဒုက္ခကိုငယ်တော့ဒုက္ခတွေကိုတခါတည်းဒုက္ခနဲ့ဖြေပြီးချလိုက်တော့ဟိုဒုက္ခကိုတခါတည်းဒုက္ခသစ္စာလို့ဆုံးဖြတ်ချက်ချသေးရဲ့ဟိုဒုက္ခတွေခံလိုက်လို့တောတော်သေးရဲ့ဟိုဒုက္ခတွေကိုကသူကခံရတာတော်သေးရဲ့ဖြစ်နေကြတော့ဘုရားဓမ္မတွေစဉ်းစားပါဦးခင်ဗျားတို့ပြောနေခင်ဗျားတို့ပဲငယ်တော့ဒုက္ခခံရတာကိုအခုရှင်မမလားလည်းမမလား စားတော့ရနေရထိုင်ရတော့တော်တော်သေးရလို့မလာကြဘူး။ဒါငယ်တော့ကဒုက္ခလို့တကယ်သိတာလားတဲ့။ဒကာဓမ္မတွေတော်သေးရတောင်သုံးနိုင်သေးတယ်ဆိုတော့ဟိုကဒုက္ခအစ်စ်လို့ယူရဲရ။အဲ့ဒါဒုက္ခသစ္စာလို့သိရဲရ။ကဲဒကာဓမ္မတို့ခင်ဗျားတို့ဒုက္ခသစ္စာသိဖို့ရမလွယ်ဘူးဆိုတော့ပေါ်ပါဘူး။ဒါပြင်မရခင်ကိုရမေကြီးကဘွားတော့ခင်တို့ဒီဒုက္ခတွေမသိလို့ရှင်းရင်ကွာတဲ့ ငါရှင်းရှင်းပြောပါတော့မယ်ဆိုပြီးပြင်စုပါရနဲ့ကန္တာပြီးဒုက္ခလို့နောက်ဆုံးမိဒီကုန်းချုပ်လိုက်။အများတို့ခန္ဓာငါးပါးပါတဲ့ဒုက္ခ။ကဲခန္ဓာငါးပါးခန္ဓာငါးပါးဖြစ်ဖြစ်ပြီးတကယ်လားနေတာလေဥပဒနာတော့မရှိတဲ့ပုဂ္ဂိုလ်ဥပဒနာညာမှာခရင်ပေါက်သေးတဲ့ပုဂ္ဂိုလ်မြင်ကူမြင်ရ။မမြင်ပါဘူး။ဒီလိုမမြင်တာလား။ရှိရတယ်မမြင်တာလား။ရှိရတယ်။ဟဲ့ဒကာဓမ္မတွေ အနာကြီးကဘယ်ချိန်မှဖြစ်တဲ့ရတော့မရပါဘူးအနိစ္စရကြလားမရပါဘူးမရတာကိုဥပဒနာမှာအာမရုပ်တဲ့ပုဂ္ဂိုလ်များမြင်သေးမမြင်ပါဘူးမမြင်တော့ဒုက္ခဒေသနဲ့အတူနေ냐ဆိုလဲကိုမြတ်တို့မောင်နိုင်တို့သိသေးရဲ့မသိပါဘူးဒါဖြင့်ဒုက္ခသစ္စာဒီပြင်သစ္စာတဲ့အသိခက်တယ်ဆိုတာကိုရိပ်ပြီအဲ့ဒါကြောင့်ဒုက္ခပိုင်းခြားမှသမှုတရားသေးတယ် နိဗ္ဗာန်မျက်ပေါက်ပြုနိုင်တယ်ဆိုဒုက္ခမူတယ်ပြောတာရှိတယ်ရှင်းမလားရှင်းပါဒါပြန်သစ္စာတွေကသစ္စာတဲ့ငရဓမ္မတို့ဘယ်သစ္စာသိခက်ဆုံးဒုက္ခဒါကြောင့်ခင်ဗျားတို့ဥပဒနာအထုတ်တဲ့ပုဂ္ဂိုလ်တွေကဒုက္ခသိအောင်လို့စမ်းပါဒုက္ခပိုင်းပိုင်းနိုင်နိုင်သိအောင်လို့စမ်းပါဆိုတာခင်ဗျားတို့နိဗ္ဗာန်ရပါစေတော့သူ့ပိုင်ပိုင်နိုင်နိုင်သိရင်နိဗ္ဗာန်ရတာမှန်ပါသူ့ပိုင်ပိုင်နိုင်နိုင်သိရင်ဒုက္ခချုပ်မတော်ဘူးလားချုပ်သွားချုပ်သွားနေရမှာမဟုတ်ဘူးလားမှန်ပါ ကဲသဘောပါကြပါအဲ့ဒါကြောင့်ဒုက္ခကိုရှင်းဥစွာသိမှုကအရေးကြီးတယ်ဆိုပြီးတဏ္ဍပါကိုဒုက္ခတွေပြောပြီးပြီနော်မှန်ပါခန္ဓာငါးပါးတရားပါတရားပါလို့ဒုက္ခပါအဲအဲ့ဒီဒုက္ခသိမှုတဏ္ဍပါသဘောကျကောင်းပြီဒါဖြင့်ဒဂရမရဇာတိဇရာဗျာတိမရဏသောကပရိဒုဒုက္ခဒေါမနကဥပါဒနဲ့ခန္ဓာဒါဘာတရားတွေလို့ဆိုကြမလဲဒုက္ခတရားဒုက္ခတရားတွေလို့မှတ်ထားပြီမှန်ပါပါ ။ဒါဒါဖြင့်တဏ္ဍမဒုက္ခတရားတွေတော့သိပါရဲ့။ခန္ဓာ၅ပါးအကျဉ်းချုပ်လိုက်တဲ့အခါကျတော့ခန္ဓာ၅ပါးဒုက္ခတရားပဲသိကြကြ။သိပါပါ။ဒါဒါဖြင့်တရားဓမ္မခန္ဓာ၅ပါးဒုက္ခတရားလို့စာဆိုလဲဟုတ်ပါရဲ့။မှန်ပါဘူး။အရှိလဲဟုတ်ပါရဲ့။မှန်ပါဘူး။သို့တော်မောင်နိုင်တို့အားလုံးနောက်ကတရားဓမ္မတို့အသိဟုတ်တယ်လို့ပဲရှားလိမ့်မယ်။မှန်ပါဗျာ။အရှိတော့ဟုတ်တယ်နော်။မှန်ပါဘူး။အသိဟုတ်တဲ့ပုဂ္ဂိုလ်ကရှားပါဘူး။ ဘယ်ဓမ္မတို့အသိဟုတ်တဲ့ပုဂ္ဂိုလ်ပဲနဲ့ရှားပါဘူးဒါရင်ဒုက္ခကမသိဘူးပေါ့ကွာမှန်ပါဒုက္ခမသိလို့ကြီးတဲ့ပုဂ္ဂိုလ်ဒုက္ခပိုင်ပိုင်နိုင်နိုင်ဆိုတဲ့သဘောရောက်ပါဘူးမရောက်ပါဘူးမရောက်လို့ရင်ဒုက္ခပိုင်ပိုင်နိုင်နိုင်မသိတဲ့ပုဂ္ဂိုလ်နိဗ္ဗာန်ရနိုင်မယ်လို့ငါဘုရားဘယ်တော့မှမဟုတ်ဘူးမှန်ပါသဘောကျဒုက္ခပိုင်ပိုင်နိုင်နိုင်မသိတဲ့ပုဂ္ဂိုလ်ဒါကြောင့်ယောဂီပုဂ္ဂိုလ်တွေပြောရတယ်ဘုန်းကြီးများမင်းတို့မင်းတို့ဖြစ်တဲ့ကလေးက မင်းတို့ကလည်းမလုပ်နဲ့။ဩဒါရှစ်ဒုက္ခပြဒုက္ခအရှစ်ဖဲဆိုတာလေမင်းတို့ညံနေမှာမင်းတို့ညံနေမင်းတို့ရှင်းရချက်ချနိုင်အောင်ချစမ်းပါဆိုတာမောင်နေရေးကြည့်လို့ပြော။မှန်ပါကိုမြင့်ရေးကြည့်လို့ပြောပါ။နောက်ကဓမ္မတွေရေးကြည့်ပါဖြစ်နေရတဲ့ဒုက္ခပဲပြည့်နေရတဲ့ဒုက္ခပဲခန္ဓာ၅ပါးတစ်ပါးပဲတဲ့ကဝေဒနာရှိတဲ့ဘုရားဝေဒနာဖြစ်ပြက်ရုပ်ရှိတဲ့ဘုရားရုပ်ဖြစ်ပြက်အော်ဖြစ်ဒုက္ခဖြစ်ဒုက္ခပဲလို့ပိုင်ပိုင်နိုင်နိုင်သိလို့ အားလုံးတရားဓမ္မနိဗ္ဗာန်ပေါ်လာမှန်ပါရှင်းမလားရှင်းပါရှင်းတတ်ပါလားရှင်းပါကောင်းပြီဒါဖြင့်အဲဒုက္ခတွေတော့ဖြင့်ပိုင်ပိုင်နိုင်နိုင်သိဖို့အရေးဟာဖြင့်တရားဓမ္မတို့ကိုယ်ရေးနိဗ္ဗာန်ရောက်တဲ့အရေးလို့မှတ်လိုက်စမ်းမှန်ပါသဘောပါကြကောင်းပြီဒါဖြင့်ဒီဒုက္ခတွေဟာအခုတရားနာနေကြတဲ့ခန္ဓာ၅ပါးခန္ဓာ၅ပါးဖောက်ပြန်ပြည့်စည်ပြီးဒီကလာမနေလားနေပါဘူး နေပင်နေညာတော့လေခင်ဗျားတို့ကကျမ်းမာလို့တရားနာနေတယ်ပြောကြဘူးအဲကိုယ်ရှင်ရင်စိတ်ရှင်ရင်ကင်းလို့တရားနာနိုင်တယ်မှန်ပါကိုယ်စိတ်တွေဆင်းကိုယ်လည်းဆင်းရနေမှာစိတ်လည်းဆင်းရနေမှာသတိရတို့ပဲတရားနာနိုင်တယ်မလို့ဖျက်မလျှောက်ကြဘူးလျှောက်ကြပါအင်းဒါဖြင့်ဆင်းရဲချက်သူတို့မသိပါဘူးတလိษံသိဆင်းရဲတယ်သူတို့သိတာဘူးမှန်ပါဆင်းရဲချက်ကဘုရားက ဒီသုဘာရဏခန္ဓာပြီးဒုက္ခဆိုတော့ခန္ဓာငါးပါးရှိနေတဲ့ဥစ္စာခန္ဓာငါးပါးပေါက်ပြန်တယ်ရှိနေတဲ့ဒုက္ခကိုသိစေခြင်းတယ်ဆိုတာလည်းသေချာမှတ်ပါတော့မှန်ပါသဘောကျဘယ်ဒုက္ခသိစေခြင်းလားဗါလိခန္ဓာငါးပါးခန္ဓာငါးပါးဖြစ်တဲ့တရားကိုအစစ်ဒုက္ခကိုသိစေခြင်းနဲ့မှန်ပါဘယ်နဲ့ကတိဋ္ဌာန်တိဒုက္ခတွေလည်းလူတိုင်းသိပါတယ်မှန်ပါသင်္ခါရရဲ့ဗနာတော့သင်္ခါပြောလို့မခိုင်ညာတဲ့ဒုက္ခတွေကတော့ဒေါမနတတွေကတော့လူတိုင်းသိပါတယ်မောင်မင်းကသဘောကျသင်္ခါရက ကျောင်းမှာပိဋကရနေတဲ့အဲကမှခဏခဏဖြစ်ပြဖောက်ပြန်နေတဲ့ဒုက္ခသိဖို့ရည်ကြီးမှန်ပါပါအဲ့ဒီဒုက္ခသိမှတရားဓမ္မတို့နိဗ္ဗာန်ရမှာမှန်ပါသဘောကျခင်ဗျားတို့ကျောင်းမှာတဲ့ခင်ဗျားခန္ဓာကိုယ်ကြီးထဲမှာဘာတွေ့ရဒုက္ခဖြစ်တဲ့ဒုက္ခတွေ့ရမှန်ပါကျမ်းမာနေတဲ့ခန္ဓာကိုယ်ကြီးထဲမှာဘာတွေ့ရဖြစ်ဖြစ်ဒုက္ခအဲဒီဒုက္ခတွေ့မှခင်ဗျားတို့ဒုက္ခဗမာနေနေသိတာ ကျန်တဲ့ခွေးဝတိဆိုတဲ့ခွေးအေးရိုက်လို့အော်ရမျိုးဒုက္ခနဝတေလံနဲ့လို့အော်ရမျိုးဒုက္ခဒါဒုက္ခမဆိုပါနဲ့တဲ့အဲ့ဒါဒေါမနကတွေဒါတွေကလူတိုင်းသိတဲ့ဥစ္စာတွေပါကာယကဒုက္ခတွေပါနော်အခုဒကာရမတို့သိစေခြင်းနဲ့ဘုရားကသိစေခြင်းကခင်ဗျားတို့လည်းစိတ်တွေကလည်းကြမ်းပါတယ်သဘောကျလားခင်ဗျားတို့စိတ်တွေကလည်းထင်းနေတယ်ကြမ်းပါကြမ်းပါတယ်လို့ထင်းနေအဲ့ဒီကြမ်းပါတယ်လို့ထင်းနေတဲ့ထဲက ကျမ်းမာတဲ့ယုံနိုင်ဒုက္ခမှန်ပါဒါအသိမှဒုက္ခတဲ့မှန်ပါသဘောကျလားပါသိမှလားကျမ်းမာတယ်ကျမ်းမာတယ်ခင်းနေတဲ့ထဲကရေဖောက်ပြန်နေတဲ့ယုံနာတဲ့ခဏခဏဖြစ်ပြနေတဲ့ဒုက္ခကိုသိမှဒါဒုက္ခသိလို့မှတ်လိုက်မှန်ပါသဘောပါမှန်ပါကျမ်းမာနေရလို့ထင်နေတဲ့ခန္ဓာ၅ပါးကိုဘယ်လိုသိရဒုက္ခလို့သိမှာအဲအဲ့ဒီဒုက္ခကခမည်းတော် ယောဂီပုဂ္ဂိုလ်တော်တော်ခရီးပေါက်တဲ့ယောဂီပုဂ္ဂိုလ်မှတပါးကြံတဲ့ပုဂ္ဂိုလ်ကဘယ်တော့မှမသိဘူးဆုံးတယ်မှန်ပါပါသိကြလားမသိပါဘူးခဏခဏပေါက်ပြန်ပြည့်စည်ခဏခဏပေါက်ပြန်ပြည့်စည်နေတာလေးတွေကိုပြလိုက်ပြလိုက်ပြလိုက်ပြလိုက်ပြလိုက်ပြလိုက်အဲ့ဒီဒုက္ခလေးတွေမှာဒုက္ခသစ္စာစေမှန်ပါပါသဘောကျဒါကြောင့်ဘုရားကသံခိတ်ဒေနာပိစုပါရဏခန္ဓာပိဒုက္ခ သဘောကျခန္ဓာ၅ပါးဤခဏခဏပေါက်ပြန်ပြည့်သိနေတဲ့ဒုက္ခဒုက္ခရှိပဲမှန်ပါရှင်းမလားရှင်းပါအဲ့ဒီဒုက္ခကိုပြီးမှဒါဒုက္ခပိုင်ပိုင်နိုင်နိုင်ပြီးမှနိရောဓဆိုတဲ့နိဗ္ဗာန်ရမယ်မှန်ပါရှင်းမလားရှင်းပါဒါရင်ဒုက္ခသိရင်ပေါ့နော်ကဲဒါရင်တဏ္ဍာမှာဒုက္ခသိမှုထိုးရင်းသိမှုတဏ္ဍာပါကဲထိုးရင်းသိကြပါသိနိယသိတာကတော့မောင်နေရဘုမြင့်ရ ဝိပဿနာလုံးမှာပဲသိတယ်ခဏခဏအိုးကိုယ်ခန္ဓာတိုင်းကြည့်လိုက်ဖြစ်ပြန်ပြက်ပြန်ဖြစ်ပြန်ပြက်ပြန်ဟောဟောခဏခဏမူခဏခဏသိခဏခဏဖြစ်ဒုက္ခခဏခဏပြက်ဒုက္ခခဏခဏသိပေါ်တာနဲ့သိတာနဲ့သိဖို့ပေါ်တာနဲ့သိတာနဲ့ဒီလိုမနေကြဘူးနေပါအဲ့ဒါကျမ်းမာနေတဲ့ခန္ဓာကြီးမှာဒီတိုင်းမြင်နေတော့မှာဩဒုက္ခဆိုတာတို့တဏ္ဍာမှာဒုက္ခမြင်မှမပါပါလားဆိုတော့ ပေါ်လားမှန်ပါပါဟိုခင်ဗျားတို့မကြမ်းပါတဲ့ဥစ္စာကအဲလိန်နာရလိန်နာပြောက်သွားတော့ကြမ်းပါတယ်ဖြစ်သွားတယ်တရားကဘယ်အချိန်ကြမ်းပါလဲကြမ်းပါပါခန္ဓာငါးပါးရက်ကဘယ်အချိန်မှသူဖြစ်ပြရတဲ့အချိန်ရှိတယ်မရှိပါဘူးအဲဘယ်အချိန်မှမကြမ်းတာမကြမ်းပါတဲ့ဒုက္ခကိုသိမှဒုက္ခသစ္စာကိုသိတာမှန်ပါပါပေါ်လားပေါ်ပါ ဘယ်ချိန်မှမကြမ်းမှဘူးလို့သိမှပါတော့ဒုက္ခသစ္စာကိုပိုင်နိုင်နိုင်နိုင်သိတာလို့မှတ်လိုက်ဒီစလုံးသိရေးကြည့်ပါလေအခုပြောတာနောက်ကဓမ္မတွေအခုပြောတာတော့ကြဒါပြန်ခင်ဗျားတို့အလုတ်ထဲမှာပါတဲ့ဒုက္ခသစ္စာကဒကာဓမ္မတွေခင်ဗျားတို့ပဲကြမ်းမှန်နေတုန်းကပဲခဏခဏပေါက်ပြန်ပြည့်စည်နေတဲ့စိတ်ဒုက္ခပြည့်ဒုက္ခ ဆိုတာကိုသိပါမှဒုက္ခပိုင်ပိုင်နေနေသိတာလို့မှတ်လိုက်ပါမှန်ပါပါလူတော့ကြမ်းပါတော့နော်မှန်ပါကြည့်လိုက်တဲ့အခါဥပဒနာညာနဲ့ကြည့်တဲ့အခါဘာတွေ့ရဖြစ်ပြဒုက္ခဖြစ်တဲ့ဒုက္ခတွေတွေ့ရအော်ဒါဖြင့်ဘယ်ချိန်မှမကြမ်းပါပါလားဆိုတော့ပေါ်မလားပေါ်ပါရှင်းမလားအဲ့ဒီဒုက္ခသိမှအဲ့ဒီဒုက္ခကိုပိုင်ပိုင်နိုင်နိုင်ကြကြနေတာသိရင်ခင်ဗျားကနိဗ္ဗာန်ရမယ်မှန်ပါရှင်းမလားရှင်းပါ ဒီတလုံးဟာအာလုံးလေးစိတ်မှတ်ပါမောင်နိုင်မှန်ပါကျမ်းမာနေတော့ဖြစ်ပြက်နေတဲ့ဒုက္ခသိပါမှာမှန်ပါမကျမ်းမာတာတိဋ္ဌာန်နဲ့သိမှန်ပါတပည့်ကြဒွိဟိလည်းသိပါမှန်ပါအဟိတ်ပုဂ္ဂိုလ်တွေကိုသိပါအခုဒီကျမ်းမာနေတော့ခန္ဓာငါးဖောက်ပြန်ပြည့်စည်နေတာကတော့တိဟိညာမသိမှန်ပါတပည့်ကြအဲ့ဒီကိုခွဲပြောလိုက်တော့ခင်ဗျားတို့ပူရှင်းသွားပါမှန်ပါမရှင်းဘူးလားရှင်းပါ ဖေးတွေရိုက်လိုက်တော့ဒကာဓမ္မတွေဒုက္ခရောက်လို့အော်ရှာကြ။အော်မအော်။အော်ပါ။ဒါဆိုဒုက္ခသိလို့အော်တာ။ဒုက္ခရွာလိုက်တယ်ဆိုတော့ရှုပ်ခွဲအိုင်အိုင်ကြီးလိုက်ပြီ။ဒုက္ခရောက်မှတော့အော်တာ။ကဲသူတို့မသိဘူးလားသိပါဘူးအဲ့ဒီပုဂ္ဂိုလ်ကဒီနေလားတိဟိတ်လားအဟိတ်လားအဟိတ်ကဲအဟိတ်ကြောင့်သိတဲ့ဒုက္ခဆိုတော့ဒါကတော့ဘယ်နိဗ္ဗာန်ရောက်မှာလဲဗျာမှန်ပါတိတိတဲ့ဒုက္ခမှာနိဗ္ဗာန်ရမှာကိုဘောဗလားဒါကြောင့်ဒီတလုံးကိုဖိပြောနေတဲ့ခင်ဗျားတို့ ကျွန်တော်ကိုကြည့်ပြောနေတာဒါကြောင့်ဖွေးရိဝတိဒုက္ခအလကားနိဗ္ဗာန်မရဘူးလို့မှားမှန်ပါရှင်းမလားရှင်းပါဖွေးရိဝတိဒုက္ခနိဗ္ဗာန်မရဘူးဘာကြောင့်အဟိပုဂ္ဂိုလ်သိတဲ့ဒုက္ခမှန်ပါဘယ်လိုဆက်ကြမလဲအဟိပုဂ္ဂိုလ်သိတဲ့ဒုက္ခအဟိပုဂ္ဂိုလ်တဲ့ညမပါတဲ့ပုဂ္ဂိုလ်သိတဲ့ဒုက္ခပါမှန်ပါနိဗ္ဗာန်ဆိုတာဉာဏ်နဲ့သွားရတာပါမှန်ပါအဲ့ဒီပုဂ္ဂိုလ်ကနိဗ္ဗာန်သွားနိုင်ရလားမသွားနိုင်ဘူးမသွားနိုင်တဲ့ပုဂ္ဂိုလ်သိတဲ့ဒုက္ခကို တို့တို့အဲ့ဒါကြီးများဒုက္ခစိတ်ယူခိုင်းငါးပါးမှောက်လို့ပေါ့ဗျာမှန်ပါမှောက်သေးဘူးလားမှန်ပါအဲ့ဒါကြိုက်ကြိုက်စဉ်းစားပါဂိုင်းတကဒုရပုဂ္ဂိုလ်တွေသိတဲ့ဒုက္ခရှိပါသေးတယ်မှန်ပါအောက်ရှင်ကြတာဆိုင်ပိုးရလို့ချွေးတည်းကြီးနဲ့ဟမ်တော့ကြရင်ကညောင်းတာညာတာကြိုက်တာနဲ့တို့ပြင်ဗျာသေးသေးချင်တာပဲဒုက္ခသိကြီးတာပဲမောင်နိုင်ဒီလိုမရှိဘူးရှိပါဘူးအဲ့ဒါဒုရပုဂ္ဂိုလ်သိတဲ့ဒုက္ခနိဗ္ဗာန်မရဘူးရပါမလားရပါဘူးဒီပုဂ္ဂိုလ်ညံမပါပါဘူးတဲ့ ကျုပ်ဒီနေ့သိတယ်လောက်ကပင်မနဲ့တို့ကျုပ်သိဒုက္ခရောက်တာပဲပင်မနဲ့ဒုက္ခသူသိဟုတ်ပါဘူးတပည့်ကြအဲ့ဒီကနိဗ္ဗာန်ရောက်တဲ့ဒုက္ခဘယ်ပုဂ္ဂိုလ်သိတဲ့ဒုက္ခပါလဲဒါတွေးပုဂ္ဂိုလ်နိဗ္ဗာန်ရောက်နိုင်သလားဒီဘဝမရောက်နိုင်လို့ရှိရင်အဲ့ဒါအလကအန္တပုတ္တဇဉ်သိတဲ့ဒုက္ခမရောက်နိုင်ဘူးတဲ့ဒီဒုက္ခကျင်납ဗလားဒါဖြင့်ဒလိษံသိတဲ့ဒုက္ခလဲတွတ်တွတ်သိနေပူပဲ ဒါရင်တရားဓမ္မတွေညင်းနေတာတိဋ္ဌံပြီးတဲ့ဒုက္ခနဲ့ညင်းနေတာမုံနဲ့ရမှန်ပါပါသူဖြင့်ပေးရသေးကြတာလေဒီသားနဲ့ဒီသမီးနဲ့ဒီမီးနဲ့ဖြင့်တစ်စဲမှစိတ်ချမ်းသာတဲ့နေကျုပ်မပေါမြင်းနဲ့မျက်ခွနဲ့ဇတ်သိမ်းနေရတယ်တချို့ပြောကြတယ်မပြောကြဘူးအဲ့ဒါတော့တိဋ္ဌံကမသိဘူးလေသိပါအဲ့ဒီဒုက္ခနဲ့နိဗ္ဗာန်ရောက်အောင်ဆိုမောင်နိုင်ခက်ပြောပေါ့ကွာမှန်ပါပါဒါနိဗ္ဗာန်ရောက်တဲ့ဒုက္ခနိဗ္ဗာန်မရောက်တဲ့ဒုက္ခကိုကွဲတာကွဲပါကျမ်းပါရဲ့နဲ့ခန္ဓာထဲမှာ ခဏခဏရောက်နေတယ်ဖြစ်တဲ့ဒုက္ခမှဒကာဓမ္မတော့နိဗ္ဗာန်ရောက်မှာမှန်ပါရှင်းမလားရှင်းပါလူလည်းကြမ်းပါလားနော်ရှင်းလိုက်တဲ့အခါကျတော့ဖြစ်ဒုက္ခပြဒုက္ခတွေကဟိုအချအကောချစရာမရှိအောင်မြင်တဲ့ဒုက္ခမှနိဗ္ဗာန်နိဗ္ဗာန်ကိုကျေစုပြုမဲ့ဒုက္ခဒုက္ခပိုင်ပိုင်နေနေသိတဲ့ဒုက္ခဆိုဒီဒုက္ခမှရမယ်အဲ့ဒါကိုသိသိတယ်သိသိတဲ့ဒုက္ခမှန်ပါရှင်းမလားရှင်းပါဒါပြန်ဟိတ်သိတဲ့ဒုက္ခနဲ့ကိုမရအောင်မှန်ပါ ရွေးပြီးတဲ့ဒုက္ခနိဗ္ဗာန်မရောက်တိဟိတောင်မှအညံဇာတိဩမကသိတဲ့ဒုက္ခရနိဗ္ဗာန်မရောက်သေးဘူးမှန်ပါတိဟိဥက္ကဋ္ဌများသိတယ်ခန္ဓာကြီးတစ်ဖြတ်ဖြတ်လဲနေတာဝေဒနာလေးခဏခဏဒုက္ခရောက်နေတာခဏခဏဖြစ်လိုက်ဖြစ်လိုက်စိတ်ကလေးခဏခဏဖြစ်လိုက်ဖြစ်လိုက်ဩခန္ဓာတွေရှိနေဘယ်ခန္ဓာမဆိုဒီဖြစ်တဲ့ဒုက္ခနဲ့နေတာပါလားမွေးတဲ့ဒုက္ခနဲ့နေတာပါလားဖြစ်ဒုက္ခဖြစ်ဒုက္ခနဲ့နေတာပါလားလို့ ဒီလိုညာနှမ်းမှာကိုမြဲနေတဲ့ပုဂ္ဂိုလ်မှာသိဥပ္ပထာသိတဲ့ဒုက္ခသူနိဗ္ဗာန်ရမယ်သဘောပါပါပါဗျာအမှန်အရေးကြီးကိုပြောနေပါတယ်မှန်ပါဒကာဓမ္မတို့ဘယ်လိုဒုက္ခသိလို့ရှိရင်တို့ဒီသစ္စာထိုက်ပြုံးနိဗ္ဗာန်ရောက်မဲ့ဒုက္ခကိုပိုင်းခြားနိုင်တာတုံးလို့မောင်နိုင်တို့ကမင်းမေကိုမြင့်တို့ကမင်းမေကျမ်းမာနေတော့သိတဲ့ဒုက္ခကြီးရှိတယ်မှန်ပါ ရှင်းကြရှင်းပါဘယ်ဒုက္ခသိရမလဲကျမ်းမာနေတယ်ခန္ဓာကဘယ်လိုပြောလဲဖြစ်တယ်အဲအဲ့ဒီဖြစ်လိုက်ပြက်လိုက်ဒါကြောင့်ဘုရားခင်ကိုရမေကြီးခဏခဏငကုလမှာဓမ္မဟောတဲ့နေရာဘုမြင့်တော်မောင်မင်းတို့မှတ်မိမှုတော့ကောတခါကြီးကျမ်းမာပါရဲ့လားလို့ဘုရားကမေးတဲ့အခါငကုလဒါကမကျမ်းမာဘူးဗျာအေးဣမံကာယမရိဟရံတော့မုဒ္ဒံမိအာရောက်ကြံဇာနေရ ဤကိုယ်ကြီးကိုထောင်ပြီးတက္ကရာနေရတာတခဏလေးမြအနာကင်းပြီးတက္ကရာနေတယ်လို့ဆိုရှင်ဖြင့်ကိဋ္တိညတရဘာရယဘာရယမိုက်သောပုဂ္ဂိုလ်အညတရကျန်ထားရင်ကိဋ္ဘယ်ပုဂ္ဂိုလ်မှမပြောဘူးခန္ဓာကိုယ်ကြီးဆောင်းနေရတဲ့ပုဂ္ဂိုလ်ဟာဘယ်ချိန်မှကျမ်းမာတဲ့ချိန်ရှိမှန်ပါဘူးလူမိုက်ဆန်လိုက်တယ်ကြံတဲ့ဒီပုဂ္ဂိုလ်များရှင်ဘယ်ချိန်မှကျမ်းမာတယ်လို့သူတို့စိတ်ထဲမှာမမြင်ပါဘူးတဲ့ လူမိုက်တဲ့ကျမ်းမာလို့ပြုတ်လာနိုင်တယ်ပြောတာသဘောကျလားလူမိုက်တော့ကျမ်းမာလို့ထိုင်နေပါလေကျမ်းမာလို့တရားနိုင်ပါလေလို့ပြောတာပါဘာတဲ့ဒါကြောင့်ဣမံကာယံပရိရံတော့မုဒ္ဒံမိအာရဗျံဇာနေယကိဋ္ညတရဘာလျာဆိုတာဘုရားဟောမှန်ပါဣမံကာယံခန္ဓာကိုယ်ကြီးကိုခန္ဓာ၅ပါးကိုပေါ့ကွာပရိဟံတော့ဆောင်းနေတဲ့ပုဂ္ဂိုလ်ကမုဒ္ဒံတခဏမြတ် အာရောကြံအနာကင်းတယ်လို့ယူညာအနာကင်းတယ်ကိုဇာနေရသူပြည့်နေညအောင်ဒါအနာကင်းနေတာပဲလို့သိလိုက်ပြီကိန်းအညတရဘာလျာဘာလျာမိုက်တဲ့ပုဂ္ဂိုလ်အညတရကျင်လိုက်ကိန်းဘယ်ပုဂ္ဂိုလ်မှမပြောဘူးလူမိုက်တာပြောတယ်ပေါ်ကြအဲ့ဒီဒုက္ခမြင်ဖို့အရေးကြီးတယ်မှန်ပါရှင်းမလားရှင်းပါခဏခဏဖောက်ပြန်ပြည့်စည်နေတဲ့ဝေဒနာလေးပေါ်လိုက်ပျောက်သွားတယ်စိတ်ကလေးပေါ်လိုက်ပျောက်သွားတယ်ရုပ်ကလေးပေါ်လာတယ်ပျောက်သွားတယ်အဲ့ဒီအဲ့ဒါကမောင်နိုင် ဘယ်ချိန်မှဆိုမကင်းတဲ့ဒုက္ခလို့ဆိုရင်လွဲတာမလွဲပါဘူးနောက်ကတရားဓမ္မတွေဒါပဲမှတ်ကြမှာဘယ်ချိန်မှမကင်းတဲ့ဘယ်ချိန်မှမကင်းတဲ့ဒုက္ခဆိုတော့ရှင်းလားရှင်းလားပါဣမံကာယံပရိဟရံတော်ကိုမှန်ပါဣမံကာယဤခန္ဓာ၅ပါးယုံနာတရားပရိဟရံတော်ဆောင်းနေတဲ့ဆောင်းခြင်းနေရတဲ့ပုဂ္ဂိုလ်ဟာဆိုတော့ခန္ဓာကိုယ်ဆောင်းခြင်းနေတဲ့ပုဂ္ဂိုလ်ဆိုတော့ဟောနေမရှင်းဘူးလားရှင်းပါဘူးအာရောဂ္ဂံမဟုတ်တံပြီးအာရောဂ္ဂံပရိသဏီယ မုတ်တံမိဒကနာနာတိအာရကြံအနာကင်းတယ်လို့ပရိဇာနိယပညာကိဉ္ညတရဖာလျာ။ဘာလျာမိုက်ပြီပြီဆိုအညကြရကျင်တိုင်းကိဉ္ဘယ်ပုဂ္ဂိုလ်မှမပြောဘူး။သဘောကျ။လူမိုက်ခန္ဓာပါကျန်တဲ့ပုဂ္ဂိုလ်ကခန္ဓာကိုယ်ဆောင်ကျင်နေရတာဘယ်အချိန်မှဒုက္ခမပါဘူးဆိုတာကိုပညာရှိမှန်ကပြောပါလိမ့်မယ်။ရှင်းမလား။ဒါဖြင့်ကျမ်းမာတော့မြင်တဲ့ဒုက္ခမှသာတယ်။ နိဗ္ဗာန်ရောက်နိုင်တဲ့ဒုက္ခသစ္စာပိုင်းခြားတဲ့ဉာဏ်ဟုတ်လားမှန်ပါမုံနိုင်ဒီဥစ္စာမင်းသမင်ညပြောရလားအရေးကြီးတယ်ပြောနေတာအရေးကြီးပါပြောပါခိုင်းနေရာဓမ္မတို့ဒီပညာတွေကပရိယာယဒုက္ခပရိယာဒုက္ခတပတ်ကြဒီပညာတွေကတော့ပရိယာဒုက္ခပဲတဲ့အချိန်ကြာတောကဖြစ်တယ်ဆိုလို့ရှိရင်ကဲတောကဖြစ်ပါနဲ့ငွေတစ်ထောင်ပြောပြီးရောနှစ်ထောင်ကြီးပြောပြောက် ပရိယဒုက္ခဆိုတာခဏခဏပြောက်သွားတပည့်ကြမျက်စိလေးနာရော့မျက်ရှင်လေးခတ်လိုက်ဒီမျက်ရှင်ညသက်တာမှာပဲသက်သွားတာကြောက်ဘူးလားကြောက်ပါဘူးခနဲ့ခန္ဓာကိုယ်ကြီးထဲမှာဆောင်းနေရတဲ့ဒုက္ခခန္ဓာကိုယ်ကြီးထဲပေါ်နေတဲ့ရုပ်ရုပ်ဒုက္ခနာမ်ဒုက္ခဝေဒနာဒုက္ခစိတ်ဒုက္ခတွေကတော့ဘာရှိကုလို့မမရဘူးမှန်ပါရရမရခဏခဏပေါက်ပြန်ပြည့်စည်နေတာတော့ဟုတ်လားမှန်ပါအဲ့ဒီဒုက္ခကိုမြင်ပါမှခင်များတို့ဒီ နိဗ္ဗာန်ကိုကျေးဇူးပြုမဲ့ဒုက္ခလို့မှာမှန်ပါပါပေါ်ကြပေါ်ပါနေရာကြကြကြပါဟောမင်းတဲ့ငကုလပိတာဟောတယ်လေဒီတိုင်းနဲ့ဟောပါတယ်ဆိုတာကိုရှင်းတတ်ပါလားရှင်းတတ်ပါဩဒါဖြင့်ဟောနိုင်လေကိုမြင့်တို့နောက်ကတရားဓမ္မတို့ဩဒုက္ခပိုင်းခြားပိုင်းနိုင်နိုင်နိုင်သိရမယ်ဆိုတာတို့ကအနာရောက်တဲ့ဒုက္ခအကျိုးသိတယ်တတ်တယ်လည်းဆုံးဒုက္ခအကျိုးသိတယ်ဒီဟာမျိုးတော့မတွေ့ခြင်းဘူးလို့တို့သိတယ် အနတ္တဒုက္ခတဲ့ပရိယာယဒုက္ခပရိယာမဟုတ်မုတ်ချဒုက္ခကိုသိရမယ်ရှင်းကြပါရှင်းပါပရိယာမဟုတ်မုတ်ချဒုက္ခဆိုတာဘယ်ချိန်မှာလဲဇမ္မာနေဇမ္မာနေဘုံကိုဟောက်ပြန်ပြည့်စည်နေတာလေမှန်ပါညံတော့မှာဩဘယ်ချိန်ပါဒုက္ခမပါပါလားလို့ကိုမြင့်တို့မောင်းနိုင်လို့သုံးမဲ့ချက်မချဘူးချပါရှင်းကြရှင်းပါဒါဖြင့်ယောဂီပုဂ္ဂိုလ်တို့ဩတို့ဘယ်ချိန်နေရောက်ရင် တို့ကမ္မထံပြီးမှပါလိမ့်မလို့လို့မမေးပါနဲ့တော့အခုပြောတဲ့တိုင်ကမှတ်လိုက်ပါလားမှန်ပါပါရှင်းမလားရှင်းပါမိမိခန္ဓာကိုယ်ထဲမှာထိုင်းနေရမှတည်းဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နေဒုက္ခရောက်တာလေးတွေမြင်လို့ရှိရင်ပြီးတော့မှပဲလို့ဆိုမှတ်ပြီးတော့နိဗ္ဗာန်ရောက်တော့နိဗ္ဗာန်ရောက်တော့ကျမ်းမာတဲ့ဒုက္ခသူမြင်မကောပါကျမ်းမာနေတော့ဥပဒနာရှိတယ်ဥပဒနာရှိလို့မှဒုက္ခအများကြီးတွေ့ရတယ်မတွေ့ရဘူးတွေ့ရပါဘူးဆက်ပြဆက်ပြနဲ့ဒုက္ခတွေမလာဘူးလားအဲ့ဒီဒုက္ခတွေကိုတရားဓမ္မတွေက ဩဒုက္ခအချက်ဒါကိုလို့ပိုင်းခြားလိုက်လို့ရှင်ဖြတ်ဆိုချုပ်ပြီးနေရတာပေါ့နိဗ္ဗာန်ပေါ်လာတယ်မှန်ပါကဲဘယ်တော့ဖွင့်တာပါမှန်ပါကျင်လာကြကျင်လာပါအဲဒုက္ခသိမှုတင့်နံပါတ်ဆိုတာဒါပဲမှမရမှန်ပါရှင်းကြပါလားဘုန်းကြီးတော့အမှန်တန်ကျင်တတ်ပါတယ်ဘယ်လိုကြောင့်ကျင်တတ်ဒီတရားဓမ္မတွေဟောရပြောတာဘာဖြစ်လို့ကျင်တတ်ပါတော့မေးတဲ့ခါကျ ပရိယေဒုက္ခနဲ့ပရိယေမဟုတ်တဲ့ဒုက္ခမှာဘယ်ဒုက္ခမှာနိဗ္ဗာန်ရောက်မှာဆိုရင်ယနေ့ရှင်းသွားရှင်းပါပရိယေဒုက္ခကနိဗ္ဗာန်ရောက်ဆဲကုလို့ပြောက်တဲ့ဒုက္ခကူရဲ့နိဗ္ဗာန်ရောက်ရှင်းပါရှင်းပါဆဲကုလို့မရတဲ့ဒုက္ခမှာနိဗ္ဗာန်ရောက်တစ်ဖြစ်ချမှာဆဲကုရတဲ့ဒုက္ခကိုသိလို့ရှင်နိဗ္ဗာန်ရောက်ဆဲကုလို့ဘယ်တော့မှမရတဲ့ဒုက္ခသိမှာနိဗ္ဗာန်ရောက်ပေါ်လားပေါ်ပါနေရကြတယ်ခင်ဗျာဒီရောက်လို့ဒီရောက်လို့ ဒီရောက်လို့ရင်ဒါဒုက္ခပိုက်နေနေသိပြီလို့ဆုံးတယ်ကြာဒီစကားကြတော့ဟာမောင်နိုင်လို့ကိုမြင်လို့ကသေးသေးသိမ့်သိမ့်လို့ပတ်တယ်နော်သေးသေးသိမ့်သိမ့်လို့မှရှေးရိယာဘုရားလောင်းနိဗ္ဗာန်ဝင်ကြတဲ့ပုဂ္ဂိုလ်များဘယ်ဒုက္ခသိဝင်သွားပါလိမ့်မလို့ဆိုတော့ရှိကုလို့တောင်မှမပြောက်တဲ့ဒုက္ခသိသွားပြီးနိဗ္ဗာန်ဝင်ရတယ်မှန်ပါရှင်းလားရှိကုလို့ကိုဘယ်နည်းနဲ့မှရှိကုချိန်လည်းမရလိုက်ဘူးကုလို့လည်းမပြောက်ဘူး ဝေဒနာလေးဖြစ်တဲ့ဝေဒနာလေးပြက်စိတ်ကုစိတ်များဝင်ဝင်ဝင်လို့ရတယ်မရစိတ်ကလေးဖြစ်တဲ့လောဘစိတ်ကလေးဖြစ်တဲ့လောဘစိတ်ကလေးပြက်ကုသိုလ်စိတ်ကလေးဖြစ်တဲ့ကုသိုလ်စိတ်ကလေးပြက်ဖြစ်ပြက်ဖြစ်ပြက်စိတ်စိတ်စိတ်ရှိသေးတယ်အဲစိတ်ကုစိတ်မရတဲ့ဒုက္ခစိတ်ကုလို့မပြောက်တဲ့ဒုက္ခဒီဖြစ်တဲ့ဒုက္ခစိတ်ကုလို့မပြောက်ကြဘူးအဲ့ဒီဒုက္ခကိုအများတို့မြန်လို့ရှိရင် သေးသေးဖြာဖြာဒုက္ခပိုင်းခြားနိုင်ပိုင်းခြားတဲ့ဒုက္ခအစ်စ်ပါပဲမှန်ပါသစ္စာအစ်စ်ဆိုင်တဲ့ဒုက္ခနိပရိယာယပရိယာဒုက္ခမဟုတ်ပါဘူးပရိယာမဟုတ်တဲ့ဒုက္ခကိုခမည်းတော်သိတဲ့အတွက်သေးသေးချာချာနိဗ္ဗာန်ရမှာလို့ဆုံးဖြတ်ချာမှန်ပါပေါ်ကြပေါ်ပါဒါဖြင့်ရှေးခုချိန်မရတဲ့ဒုက္ခရဲ့ရှေးခုလို့မပြောက်တဲ့ဒုက္ခဒီဒုက္ခနှစ်ခုကိုပိုင်ပိုင်နေနေခန္ဓာကိုယ်ရဲ့သိရကိစ္စပြီး ဓမ္မနဲ့ဒီနှလုံးတော့မှတ်မိမှတ်မိဘယ်လိုဆိုရမလဲသိက္ခာတရားသိက္ခာရောက်တယ်အေးပြန်ပြောကြသမသိက္ခုလို့မရတဲ့ဒုက္ခရသိက္ခုလို့ပြောက်တယ်ဒီလိုမရတယ်သိက္ခုချိန်မရတဲ့ဒုက္ခအဖြစ်နဲ့ဖြစ်ကြတယ်မှာဘယ်သိက္ခုချိန်ရအဲ့ဒါရှင်းအောင်ပြောပါသိက္ခာဒုက္ခသိက္ခုလို့မရတဲ့ဒုက္ခသိက္ခုလို့မပြောက်တဲ့ဒုက္ခ ဒီဒုက္ခဘယ်လိုရှင်းတယ်မှတွေ့မရဘူး။သဘောကျ။အဲ့ဒီဒုက္ခကိုသိလို့ဖြင့်ခင်ဗျားတဲ့နိဗ္ဗာန်ရပြီလို့ဒီဘဝဆုံးဖြတ်ချာ။သိပြောတဲ့ဇလုံးတော့ဒီဇလုံးကဘာလဲ။သိပြောတဲ့ဇလုံးနဲ့ဒီလောက်ကြည့်အောင်ခင်ဗျားတို့သိမှာမဟုတ်လို့ဟောနေတာ။ခင်ဗျားတို့သိတဲ့ဒုက္ခအဟိတ်သိတဲ့ဒုက္ခဒွိဟိတ်သိတဲ့ဒုက္ခတိဟိတ်တောင်အယုတ်ဆန်းတိဟိတ် သိတဲ့ဒုက္ခဝိပဿနာယောဂီသိတဲ့ဒုက္ခမပါဘူးကွာပါရလားအခုပြောတာကဝိပဿနာယောဂီသိတဲ့ဒုက္ခတိဟိပုဂ္ဂိုလ်အထက်စားတိဟိပုဂ္ဂိုလ်သိတဲ့ဒုက္ခကိုပြောနေအဲ့ဒီဒုက္ခမှာနိဗ္ဗာန်ရမယ်ဆိုတာသေချာမှတ်ဒါတော့ဘုန်းကြီးတွေကဓမ္မတွေအခုသင်ထားပြထားလို့ တော်တော်ခကြီးပေါက်နေတဲ့ဒကာဓမ္မတွေတော့မဆိုးလိုပါဘူးတဲ့သူတို့ဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဖြစ်နာအနာမရှိဘူးနာမရှိဘူးဆိုတဲ့သူသိကြတော့မှန်ပါမသိသေးဘူးလားသိပါအဲ့ဒီလိုသိတဲ့ပုဂ္ဂိုလ်ကတော့အဲသူကိစ္စအဲပြီးတယ်ဆိုတော့ဘာမှဆုံးပြရင်ရှာတယ်ဒုက္ခပိုင်းရှာရင်သမှုရိယသိမှန်ပါနေရတာကလည်းဒုက္ခချုပ်တော့ပေါ်လာတာပဲမပေါ်ပါနဲ့ဆိုရရသေးရရှင်းမလားရှင်းပါဒါဖြင့်ဒကာဓမ္မတွေဘယ်ဒုက္ခပိုင်းခြားမှနိဗ္ဗာန်ရနိုင်တယ်ဆိုရင် ဖြေတတ်ကြလားဘယ်လိုဖြေကြပါလဲဖြေကူပါဖြေကူခြင်းမရတဲ့ဒုက္ခအေးဖြေကူလို့မပြောက်တဲ့ဒုက္ခပြီးမှနိဗ္ဗာန်ရောက်တယ်ဖြေကူခြင်းမဝင်နိုင်တဲ့ဒုက္ခမှန်ပါဖြေကူခြင်းကိုမရလိုက်ဖြေတဲ့ကမြန်ဘူးဗျမြန်တဲ့ဖြေကူခြင်းရတယ်ကကုမယ်ဆိုတော့ပြတ်ကြတယ် သူ့ပဲထပ်ပြောတာခုလိုမပြောက်တဲ့ဒုက္ခဤဒုက္ခနဲ့ခုသေသေးချာချာပိုင်ရင်ခင်ဗျားတို့ဘာမှဆုတောင်းမနေနဲ့နိဗ္ဗာန်ရပြီတအောင်မလို့မောင်နိုင်ပိုင်မလားပိုင်ပါကဲဒီဘက်ကဒကာတွေကိုပိုင်ကြဒါသိချာမှတ်စမ်းပါတယ်ဒီရေးသေးတာမဟုတ်ဘူးပြောရတယ်ဟိုနောက်ကယောဂီတွေကနားရကြလားသိသေးချာချာမှတ်ပါခြေကုချိန်မရတဲ့ဒုက္ခအဖြစ်နဲ့ပြကြမှာဟောဖြစ်တာအနာဘောက်တာဟုတ်မှန်ပါပါ ဘောကြဖြစ်တာအနာပေါက်တယ်ဆိုတော့အနာမပေါက်ပါလေဘူးအနာပေါက်တာရှိတယ်အသေးကဆော့သွားပြီပေါက်ပြီးသေးတာသိခုချိန်ညာတို့ဘယ်လိုတရားကလာခုဘုရားကလာခုတော့ဘောဒီဖြစ်ဖြစ်ဖြစ်ပြီးပြည့်နေတဲ့ဥစ္စာကိုပြောက်မရပါဘူးရပါမလားအဲ့ဒါကြောင့်ရှင်းရှင်းလင်းလင်းပြောလိုက်ပါလေသိခုချိန်မရတဲ့ဒုက္ခ ထေကုလို့ကိုမပြောက်တဲ့ဒုက္ခမှန်ပါဤဒုက္ခနှစ်ခုကိုခင်ဗျားတို့ခန္ဓာကိုယ်ထဲမှာသိနေပါပြီရှင်မဖြင့်ဒီဘဝဒီခဏပါပဲငါနိဗ္ဗာန်ပေါ်တော့မှာပဲလို့ဆုံးဖြတ်ချက်ရှင်းမလားရှင်းပါပြီအဲ့ဒီလိုဒုက္ခသိရပဲဆိုတော့နိဗ္ဗေဒိကသုတ်ဆိုတဲ့တိုင်ထိုးထိုးထွင်းထွင်းမသိရဘူးသိရအဲ့ဒီအသိလေးကိုဘုန်းကြီးမဟောဘူးသေးပါဘူးမှန်ပါအဲ့ဒီအသိရောက်ခင်ဗျားတို့ဖြစ်ဒုက္ခပြဒုက္ခသာဟုတ်ပါတယ်ဒါလို့ဖြစ်အောင်ထိုက်လိုက်လဲတဲ့နဲ့ခြေကုချိန်မရတဲ့ဒုက္ခ ဆေးကုလို့မပြောက်တဲ့ဒုက္ခလို့ဆိုတာငကုလဘာသာကိုပြောလိုက်တော့မှရှင်းတယ်မှန်ပါဒီခန္ဓာကိုယ်ကြီးကိုဆောင်းနေတဲ့ပုဂ္ဂိုလ်ဟာတဲ့ဘယ်အချိန်မှဒုက္ခမရှိတဲ့အချိန်မရှိဘူးလူမိုက်တာလည်းဒုက္ခမရှိဘူးလို့ပြောပါလိမ့်မယ်ဒီတင်အကုန်ပါနေမပါသေးဘူးလားကောင်းကောင်းသဘောကျလားရှင်းပြီနော်ဒါရင်ဒုက္ခသိမှုတင်တာပါမောင်နိုင်ရှင်းတော့ရှင်းတော့ကဲဆက်ကံဒီပိုင်းလို့ဆိုဖြစ်တဲ့အတွက် 6ခုတော့ဟောရတယ်မတရားဓမ္မတွေဒါကိစ္စနားထောင်ပါကဲဒုက္ခဖြစ်ကြောင်းသိခုနဲ့နဲ့နဲ့နာမကပါလေကဲဒါဖြင့်ခန္ဓာ၅ပါးကဒုက္ခဒုက္ခဖြစ်ကြောင်းကတော့ဖြင့်တရားဓမ္မတွေအထူးဘုန်းကြီးမပြောတော့ပါဘူးတဲ့သမှုရိယသစ္စာလောဘကြောင့်ဖြစ်တာမှန်ပါသိကြပါလားသိကြပါဒီဖြစ်တဲ့ဒုက္ခတွေကိုတွေ့ရမောင်ရင်ဘ누구တည်တော်လဲသမှုရိယသစ္စာ ဒီလောဘနဲ့ခန္ဓာစုကောင်းလို့ပေါ်တာကြီးပဲမှန်ပါခန္ဓာမှာစုတောင်းတဲ့ပုဂ္ဂိုလ်ပေါ်ရရဲ့ပေါ်ပါအဲ့ဒါကြောင့်ဒကာဓမ္မဒုက္ခဖြစ်ကြောင်းကဘယ်လိုပါလဲသမုဒိယသမုဒိယရှင်းပြီနော်ရှင်းပါဒါကြောင့်သမုဒိယသာအာယုဏတော်နိဒာနာတော်ပန်ယောဂတော်ပရိဘောဓတော်စုဘုရားဟောတယ်ဟုတ်လားသမုဒိယသာအာယုဏတော်ဒုက္ခဝိတုဒုက္ခမုဒုကိုစုဆောင်စိဝုတတ်တယ်သူစိဝုထားတာအဲ့ဒီခန္ဓာတွေကနိဒာနာတော်တဲ့ဒုက္ခတွေဟုတ်သေးသူပေးတာဒီကျန်ဖြစ်တဲ့ဒုက္ခတွေသူကပေးတာတယ် သဘောကျရပါတန်ယောဂတော့တဲ့ဒုက္ခနဲ့မခွဲရအောင်ဒီခန္ဓာကြီးတဲ့တွဲထားတာလေဒီခန္ဓာကြီးနဲ့ဒုက္ခနဲ့ဘယ်တော့မှကင်းမနေရအောင်အမြဲတမ်းဒုက္ခနဲ့နေရအောင်တွဲထားတာလေဒီလောဘကတွဲပေးတာသဘောကျဒီဒုက္ခကခိုးဒုက္ခသူဆက်ပဲခိုးဒုက္ခပဲရောအဲထင်းပြေဆုံးရေရေတော့ထက်ချေဦးဘူးဗျာသဘောကျရေတော့ထက်ပြီးလို့ရှိရင်ဆန်ဆဲဦး ခင်ဗျားတို့ဘယ်နဲ့တော့ဒုက္ခပြတ်သေးတယ်။ဆန်းသေးပြီလို့ရှိရင်မြန်မင်းနေမိမွေးမိမွေးပြီးတကယ်မိဘတဲအောင်တဲပြီးစောင့်ကြည့်နေအောင်ပြတ်သေးရလား။ပြတ်ပါဘူး။တော့ကြပျော်မဲ့ပြောနေတာ။သူပေးတာသိနေတာ။မရှိဘူးလား။သိပါဘူး။တပည့်ကြ။ဒါမေးတာဖြင့်ဒုက္ခဖြစ်ကြောင်းကဘယ်လိုပါလဲ။သမှုရိယဆိုတာကျင်တတ်ပါလား။ကျင်တတ်ပါဘူး။ဒါမေးသမှုရိယကြောင့်ဒုက္ခဖြစ်တယ်ဆိုတာတော့ရှင်းနေတယ်ပေါ့ဗျာ။ ဒုက္ခအထူးကိုသိအောင်မယ်သုံးနာမကဗါတဲ့ဒုက္ခအထူးသိရဒုက္ခအထူးသိရမယ်ဆိုတော့ဒုက္ခအားတဲ့ဓမ္မတို့အကြီးအကျယ်ဒုက္ခလည်းရှိတယ်သေးတဲ့ဒုက္ခရှိပါဘူးဒကာဓမ္မတွေဒကာတွေသေးသေးဒုက္ခကောမတွေ့ကြဘူးဒကာတွေကြီးဒုက္ခကောဒကာတွေကြတယ်သေးသေးဒုက္ခကောဒကာတွေကြတယ်မြန်မြန်ဒုက္ခကောတွေ့ပါဘူး အဲခဏတော့ဒီလေးချက်ကိုသိရမယ်ဒုက္ခဒီလိုထူးတယ်သေးသေးဒုက္ခတစ်မျိုးမှန်ပါကြီးကြီးဒုက္ခတစ်မျိုးပါရှင်းပြီနော်ရှင်းပါမြန်မြန်တွေ့တဲ့ဒုက္ခတစ်မျိုးတစ်မျိုးပါနင်းနင်းတွေ့တဲ့ဒုက္ခတစ်မျိုးတစ်မျိုးပါဟိုမြတ်တော်ရဲ့ဒုက္ခမျိုးကြတော့ပေါင်းတယ်ဘယ်လိုတွေ့တာလဲနှိမ့်နှိမ့်နဲ့တွေ့တယ်မာစုနေသေးတာတော်ရဏမတွေ့သေးဘူးသဘောကျလားနှိမ့်နှိမ့်မှတွေ့နှိမ့်နှိမ့်မှတွေ့တယ်ဆိုတာသဘောကျဒီငွေရရတယ်တော့သူ့သတိကိုမရဘူး တော့ကြကြမှာနေတကလေးဆိုကြည့်လာမှသာလဲဒကာဓမ္မတို့အဲစင်းလေးလာပို့ပါဆိုမှသာလဲအဲ့ဒီဒုက္ခရောက်ဘောကနေ့နေ့မှတွေ့တယ်သူကသဘောကျကောင်းပြီကြောက်ရနေတော့ငုံနေလာတာဟုတ်ကလားဟုတ်ပါဘူးငုံငန်းနီးမှလာတာကွာမဟုတ်ထုံတာဆိုလို့ရှိရင်သဘောကျလားအဲဒုက္ခတွေတဲ့ဓမ္မတွေကြီးကြီးဒုက္ခသေးသေးဒုက္ခနင်းနေဒုက္ခမြန်မြန်ဒုက္ခလေးမျိုးသိရမှန်ပါဒုက္ခဘယ်နှမျိုးသိရလဲ၄မျိုးသိရ ကြီးကြီးဒုက္ခတစ်မျိုးမြန်မြန်ဒုက္ခတစ်မျိုးနင်းနေဒုက္ခတစ်မျိုးသဘောကျကဲဒါဖြင့်တနည်းအားဖြင့်ပြောလိုက်မယ်တဲ့ရှေးကုလို့မရတဲ့ဒုက္ခရှေးကုချိန်မရှိတဲ့ဒုက္ခလို့ထည့်လိုက်ပါဦးခင်ဗျာသဘောကျဘာထည့်ရအောင်လဲရှေးကုချိန်မရတဲ့ဒုက္ခရှေးကုလို့မပြောတဲ့ဒုက္ခဒါလည်းမင်းတို့သိလိုက်ပါဦးပေါ့လားဒါဖြင့် ဒုက္ခထူးခြားတာအပြင်ဒုက္ခ6မျိုးတော့ဖြစ်တယ်မြန်မြန်ဒုက္ခနင်းနေဒုက္ခကြီးကြီးဒုက္ခသေးသေးဒုက္ခသဘောရသေဝမန္တရားကုချိန်များတဲ့ဒုက္ခကုလို့မရောက်တဲ့ဒုက္ခခန္ဓာကိုယ်ကြီးမှာဒါပဲရှိတယ်ဒီဒုက္ခ6မျိုးပဲရှိတယ်ကဲမမေနာကြည့်လို့ကြားရတာကဒုစရအမှန်ဘုဒ္ဓမှန်ပါသဘောကျလားနောက်ကရာဓမ္မတွေသဘောကျကြပါလားခင်ဗျားတို့ဒုက္ခဘယ်မျိုးရှိလဲအင်းကြီးကြီးဒုက္ခတစ်မျိုးပြီးတော့ဒိဋ္ဌိဒုက္ခ ပြီးတော့နေနေပြီးတော့ထဲလိုက်ပါအဲအဲ့ဒီဒုက္ခတွေဒုက္ခဒီလိုရှိတယ်ကွာဆိုတော့ဒေနေဒုက္ခအထူးခြားတွေကမသိသေးဘူးလားသိပါဘူးဟောပြီတဲ့ဒကာဓမ္မတွေဒုက္ခထူးခြားတာတွေပေါ်ကြဒါပြန်ဒုက္ခဤအကျိုးပေးလို့သိရအောင်ဒကာဓမ္မတို့ လေးနံပါတ်ကဗါတဲ့ဒုက္ခတဲ့ဒုက္ခရောက်ပြီးတော့မှဘုရားကဒုက္ခ6မျိုးရောက်တဲ့ခါကျတော့ဥဒုဇံမိုက်ကြတော့သောတာပရိဒီဝဒုက္ခဒေါမနပါလာဒုက္ခကကျူးပြီးတာရှင်းမလားရှင်းရသေးတာပါတော့ဒုက္ခနောက်ကြတော့သူကျူးပြီးလာတော့သောကဆွေးပရိဒီဝငိုကျွေးဥပါယကတင်းတော့ပြန်မမလားဘူးလားအဲ့ဒါကဒီဒုက္ခကအကျိုးပေးတာလို့မှတ်ပါမှန်ပါ ရှင်းမလားလောကပိကဝဒုက္ခဒေါမနတာဥပါယသကဗါတဲ့ပြီးတာနဲ့ဒုက္ခရဲ့အကျိုးပေးကိုလည်းသိရမယ်ဆိုတော့မှအင်းတော့ဒီနေရာနှစ်ချက်အာလုံးတရားဓမ္မတွေကရှင်းစားတယ်ရှေးကုလို့မပြောက်တဲ့ဒုက္ခအဲရှေးကုချိန်မရတဲ့ဒုက္ခရှေးကုလို့မပြောက်နိုင်တဲ့ဒုက္ခကိုထိုးပိုင်ပိုင်နိုင်နေသိရင်ဒီကျိုးလေးလာအောင်မလားလောကပိကဝဒုက္ခဒေါမနတာလာပါအဲ့ဒါမသိသေးလို့တရားဓမ္မတို့ လာနေသေးတယ်ဆိုတဲ့အဓိပ္ပာယ်ကိုရှင်းရှင်းပါဘူး။ဒါနေတာဩနိဗ္ဗေဒိကပရိယာယသုထိုးလုံးပြသေးရမယ်သုတ်ဆိုတယ်တကယ်ထိုးရင်ဟောပြရမယ်မှန်ပါပါဟောပြရတယ်ဟောပါဒါနေတိုင်းတဲ့တရားဓမ္မတွေနိဗ္ဗာန်ကြီးတယ်ဆိုတာပတ်ထိုက်မှန်ပါပါနိဗ္ဗာန်ကြီးတယ်နိဗ္ဗာန်သိကြီးတယ်ဒီတိုင်းသာခင်ဗျားတို့အထုပ်ပါခဏခဏခဏကူကြည့်ပေးဩစိတ်ကုလို့မခံမှန်းစိတ်ကုစိတ်တောင်မရပါဘူး ဘလို့ဘုံတို့အာနုဝါဒတို့ပျောက်စီဆိုလို့ပဲမောင်းနိုင်မရဘူးပျောက်စီဆိုလို့လည်းဗြဟ္မာမင်းကြီးကပျောက်စီဆိုပြီးဒီကလာဟောလည်းမရဘူးမရပါဘူးတရားမင်းကပျောက်စီမရဘူးခရီးကပျောက်စီမရဘူးဖြစ်တဲ့တရားလေရကြရလားမရဘူးအဲ့ဒါအဲ့တော့မှဩဒုက္ခဒုက္ခဒုက္ခသစ္စာကလည်းမှန်လိုက်တာဘယ်သူပျောက်စီလို့လို့မှမရပါလားမရပါဘူးဆိုတော့ဒီဒုက္ခကပြည့်မြတ်သိတဲ့ဒုက္ခပြန်နေတော့ဒီဒုက္ခချုပ်မှာပေါ့ပါမှန်ပါ ဒီပြင်သိကြအထူးရှိသေးရဲ့မရှိပါဘူးတန်းကုန်နေပြီဒကာဓမ္မတို့အသိတန်းကုန်နေဘူးလားအဲ့ဒီလိုကုန်တဲ့ဒုက္ခသိရတဲ့အတွက်သူကဒီဒုက္ခခဏလေးတစ်စက္ကန့်နဲ့သိလိုက်လို့ရှိရင်ဖြားဆိုဒီဒုက္ခတွေချုပ်ပြီးညီရတဲ့ချက်ချင်းပေါ့လားမှန်ပါတစ်စက္ကန့်သိတော့ပါရှင်းမလားရှင်းပါဘူးဩဒကာဓမ္မတို့အမတန်တရားဥစ္စာသဘောပါသေးတယ်ကလားအလုံးမှာခྱི་ပေါက်လုံးလို့ပြောဆိုထပ်တန်တယ်လည်းပြောမှန်ပါဘူးကဲဥက္ကဏဥပဒေကျင်းတော့ပါမှန်ပါဘူး ဒါရပြန်ဒီဒုက္ခချုပ်လို့ရှင်ဒုက္ခအကျိုးပဲဖြစ်တဲ့သောကပရိဒီဝဒုက္ခဒေါမနသတိလာပါဒီဒုက္ခကိုပဲကျွတ်တော့ကပိုင်ပိုင်နေနေမသိသေးတော့ဘူးဒီဒုက္ခပရိဒီဝဒုက္ခဒေါမနသတိအကြောင်းတက်ရှင်ကြည့်လားမလားဘူးလားဒါပြန်ဒါဒုက္ခအကျိုးပဲလို့သိကြပါလားဒုက္ခပြီးပြီဒုက္ခအကျိုးပဲသိတော့ဒီဒုက္ခရောက်တဲ့ပုဂ္ဂိုလ်မှဒီသောကပရိဒီဝဒုက္ခဒေါမနသတိလာဒီကိုယ်ရှင်စိတ်ရှင်လားမလားဘူးလား ဒီဒုက္ခရှိတဲ့ပုဂ္ဂိုလ်ကိုဒါလာတာသဘောရလားဒီဒုက္ခကိုပိုင်ပိုင်နေနေသိတဲ့ပုဂ္ဂိုလ်ကနိရောဓကိုမျက်မှောက်ပြုနိုင်တဲ့အတွက်ဒါတွေလာသေးရဲ့အေးဒါကြောင့်သောတာပန်မှာကြံတော့ကြံများတော့လေရန္တာကြတော့ဟုတ်ကြံတော့ကြံသေးရဲ့ကြံပါဘူးခဲဒါဖြင့်တရားဓမ္မတို့ဘယ်ချက်သိလို့သိနံပါတ်ကဒုက္ခသိဘူးမှန်ပါနှစ်နံပါတ်ကဒုက္ခဖြစ်ကြောင်းသုံးနံပါတ်ကဒုက္ခတွေထူးခြားဘူးမှန်ပါ လဲနာမကဒုက္ခရဲ့အကျိုးတရားတပည့်ကြလဲနာမကဘာတရားဒုက္ခရဲ့အကျိုးပဲဒုက္ခရဲ့အကျိုးပဲသိတော့ဒုက္ခသိရင်ဒေါမနသသောကပတိတွေကလာမလားလာပါရှင်းမလားရှင်းပါဟောပြီဒါဖြင့်ဒကာဓမ္မတို့နာနာမ6နာနာဘက်ကိုခေါ်တော့မယ်ဆိုတော့ဒုက္ခချုပ်ရသိရမယ်မှန်ပါဒကာဓမ္မတို့ဘာသိရဒုက္ခချုပ်ရကဲဒါတော့မောင်နိုင်တို့ကိုမြင့်တို့ကမှတ်လိုက်ပဲဒုက္ခချုပ်ရအိဗ္ဗံပေါ့မှန်ပါ ဘောကြဒုက္ခချုပ်ရသိပါရှင်းမလားကောင်းပြီဒါဖြင့်ဒေဃာဓမ္မတို့ဒုက္ခချုပ်ရပါတဲ့သိပါဟောဒါလည်းသိရမယ်ဆိုတော့မင်းတို့မှတ်ထားလိုက်နိဗ္ဗာန်ဆိုတာဘာပါလိမ့်လုံးတော့နောက်မတွေးနဲ့တော့ဘယ်လိုများသတိဘယ်လိုများစိတ်ထားကြမလဲဒုက္ခချုပ်ရနိဗ္ဗာန်ပဲလို့သာဧကံဆုံးတဲ့ခြားလိုက်ပြီးပါလားသဘောကျလားဒါဖြင့် နာနာမတော့နားလိုက်ဗျာဒုက္ခချုပ်ရာအကျင့်ကိုလည်းထိုးထွင်းသိရမယ်ဆိုတော့မဂ်ကင်7ပါးလို့သိထားလိုက်မှန်ပါသဘောကျဒုက္ခချုပ်ရာအကျင့်ကဥက္ကံပါတဲ့မဂ်ကင်7ပါးနောက်ကဓမ္မတွေမဂ်ကင်7ပါးဆိုတော့မဂ်ကင်7ပါးကဒကာဓမ္မတို့ဘ누구နဲ့တွေ့မှပေါ်သရုံလို့မေးဖို့မလိုဘူးအဲမဂ်ကင်7ပါးတွေဘ누구နဲ့တွေ့မှပေါ်သရုံဆိုတော့ဟောမဂ်ကင်7ပါး မှတ်လိုက်တာပေါ့ဒကာရမဒုက္ခပိုင်းခြားနိုင်တဲ့အခါလဲ၈ပါးပါမှန်ပါဒုက္ခချုပ်တဲ့နိဗ္ဗာန်မြင်ရင်လဲ၈ပါးပါသဘောကျဒုက္ခပိုင်းခြားနိုင်ရင်လဲ၈ပါး၈ပါးဒုက္ခသစ္စာပိုင်းခြားတယ်ဓမ္မကသစ္စာပဲခုဒါဖြင့်ဒကာရမတို့ဒီလိုလုပ်ကြပါသူတို့ဘယ်လိုခင်ဗျားတို့ဒုက္ခချုပ်ရာကိုရောက်ခင်ဗျားတို့ဘယ်လိုလုပ်ကြမလို့ဆိုတော့မဲ့ခင်နဲ့ ခမည်းရိတ်ခန္ဓာကိုပွားများရမယ်ဆိုတာကပြန်မမှားတော့ဘူးမှန်ပါသဘောကျလားခမည်းရိတ်ခန္ဓာကိုဘာလို့ရမလဲပွားများလိုက်ခြင်းဘာချုပ်မှဖြစ်နေဒုက္ခချုပ်ပါဩော်ဒါဖြင့်ပွားများတဲ့ပုဂ္ဂိုလ်ပြန်ဒုက္ခချုပ်မှာပဲတရားဓမ္မဆူတောင်းနေတဲ့ပုဂ္ဂိုလ်ကတော့ဆုတ်ဆုတ်တယ်ရှင်းမလားရှင်းပါဘူးပွားများတဲ့ပုဂ္ဂိုလ်ဒုက္ခချုပ်ဆူတောင်းနေတဲ့ပုဂ္ဂိုလ်ဒုက္ခမချုပ်နိုင်ဘူးလို့ဆိုတာဖြင့်ကောင်းကောင်းရှင်းတတ်ပါလားဒါဖြင့်တရားဓမ္မတို့ ထိုးရင်းပြရမယ်ချက်ပဲနဲ့ချက်ပါလေ6ချက်ပါပဲတင်းနာမကပါတဲ့ဒုက္ခဒုက္ခသိမှုနှစ်နာမကဒုက္ခဒုက္ခဖြစ်ကြောင်းသိမှုသုံးနာမကဒုက္ခတွေထူးခြားပါဗျာလေးနာမကဒုက္ခအကျိုးတွေသိမှုငါးနာမကချုပ်ရသိမှုဒီ6နာမကချုပ်ရချုပ်ကြောင်းအကျင့်ဆိုတဲ့မဂ္ဂင်7ပါးသိမှုချုပ်ရချုပ်ကြောင်းအကျင့်သိမှု သဘောပါအဲ့ဒီလိုထိုးထွင်းသိလို့ရှင်ကွာတဲ့မင်းတို့တွေကလည်းရှင်ဖြင့်နိဗ္ဗာန်မရမရှိပါဘူးဆိုတာကိုစက္ကန့်နိဗ္ဗာန်ကိုဆိုမှသေချာဟောတာနော်စက္ကန့်ဆိုတော့6ခုထားဟောတာဟုတ်ပါဒါနဲ့ဖြင့်ဓမ္မတို့အရေးကြီးတဲ့ချက်တွေဖြင့်ပေါ်ပါပြီနော်ဒါနဲ့ဖြင့်ဒုက္ခချုပ်ရာကနိဗ္ဗာန်ဒုက္ခချုပ်ရာကိုရောက်ကြောင်းခြင်းကမခင်ဖြစ်ပါဘူးဒါဖြင့်ဒကာဓမ္မတို့ မဲခင်၈ပါးနဲ့ဒုက္ခချုပ်ရာကိုရောက်ဒုက္ခကိုပိုင်းပိုင်းခြားခြားသိရင်ဒုက္ခချုပ်ပါမှန်ပါဒုက္ခကိုပိုင်းပိုင်းခြားခြားသိရင်ဒုက္ခချုပ်ပါနောက်ကတရားဓမ္မတွေဒုက္ခပိုင်းခြားခြားသိကောင်းပြီဒါဖြင့်တရားဓမ္မတို့ဒီဒုက္ခဘာဒုက္ခတော့လို့မေးတဲ့အခါကြလို့ရှင်ဖြင့် ပါကဒဒုက္ခလားအပါကဒဒုက္ခလားလို့သာလို့သုံးတော့ရှုံနေမှာဆိုတော့ထင်ရှားတဲ့ဒုက္ခလားဉာဏ်သမားမှသိတဲ့ဒုက္ခလားလို့မဲလို့ရှိရင်ဉာဏ်သမားမှသိတဲ့ဒုက္ခကိုကျွတ်ပြလိုက်ရမှန်ပါရှင်းမလားရှင်းပါဘာသမားလိုက်ရမလဲဉာဏ်သမားပဲအေးသင်ကြားတဲ့ဒုက္ခဆိုတာလည်းသိပါလားဉာဏ်သမားသိတဲ့ဒုက္ခကိုကျွတ်လို့အရေးကြီးအလုံးမလုံးရပါဘူးလားမှန်ပါဘာလို့ရမလဲကဲဒါဖြင့်သွားကြပါစို့တဲ့ဒကာဓမ္မတို့ ဓမ္မကံ7ပါးအဲဒုက္ခဆိုရဆိုကြောင်းကျင့်တော်မောင်းနိုင်မှန်ပါဒုက္ခဆိုရဆိုကြောင်းအကျင့်ဒီကားလဲဆိုလို့ရှိရင်ဖြင့်ဒုက္ခသိတဲ့ပုဂ္ဂိုလ်မှာတရားဓမ္မတို့သူဒုက္ခသိတဲ့ပုဂ္ဂိုလ်မှာဒုက္ခကိုချုပ်ရချုပ်ကြောင်းအကျင့်ဆိုတဲ့နာမည်ထုတ်မှန်ပါဒုက္ခမှမသိတဲ့ပုဂ္ဂိုလ်ဒါအကျင့်လို့ဆိုလို့ရပါဘူးသဘောကျဒါဖြင့်ဒီခန္ဓာ၅ပါးထုံးစံတိုင်းလုံး ရူပသစ္စာဒုက္ခသစ္စာဒါဖြင့်ဒကာဓမ္မတို့6ခုဟောခဲ့တဲ့အနဲ့မရှိဘူးလားရှိပါဘူးတင့်တဲ့6နဲ့ကွာတွေ့မှန်ပါရိပ်မိကြရိပ်ပါတင့်နဲ့ဘာကွာတွေ့6နဲ့ဒိဋ္ဌကဒုက္ခသိမှုကိုမှန်ပါဒိဋ္ဌကဒုက္ခမျိုးမျိုးကိုပြမှန်ပါ တစ်ကပါဗျာဒုက္ခမျိုးပြပြအဲတစ်ကဒုက္ခတကယ်ဒုက္ခသိမှုဆိုတော့ကြောင့်တက်မှာဒုက္ခတွေမပြဘူးလားအဲဒီရင်ခန္ဓာငါးပါးတန်ကိရိနာပြင်ယူပါရနဲ့ခန္ဓာပြီးဒုက္ခဆိုတာဘာမလားဘူးလားအဲတော့ခင်ဗျားတို့ဘယ်နေရာမှာဒုက္ခမရှာမှန်ပါခန္ဓာရဲ့ရှာမှန်ပါတစ်ကိုရှင်းနဲ့ရှာပါမှန်ပါတစ်ကိုရှင်းနဲ့ရှာသဘောပါလားတစ်ကိုရှင်းနဲ့ရှာတစ်ကိုရှင်းနဲ့ရှာဘယ်ရှင်းရှာရမှာတော့ကျမ်းမာတော့ရှာ မှန်ပါသတိပေးလိုက်တယ်နော်ဘယ်အချိန်ချမ်းကျမ်းပါလို့ကျမ်းပါလို့ရှာမကျမ်းပါတဲ့ဒုက္ခဒီတိုင်းသိအဲ့ဒါဒုက္ခမဟုတ်ဘူးသဘောကျမကျမ်းပါတဲ့ဒုက္ခဒုက္ခဖြစ်လားအဲလူတိုင်းသိတဲ့ဒုက္ခလားလူတိုင်းသိတဲ့ဒုက္ခဒါဖြင့်ဒီလူတိုင်းသိတဲ့ဒုက္ခနိဗ္ဗာန်ရောက်မှာဆိုခွေးတော်နိဗ္ဗာန်ရောက်ရောက်ပါဘူးဒီရောရောက်ပါပဲတဲ့ဒီမှာနိဗ္ဗာန်ရောက်နိုင်တယ်ဆိုတော့လည်းသင်ရှားမို့လားအဲ့ဒါကြောင့် ဒကာဓမ္မတွေခုတရားနာနေကြတာဘယ်သူတွေတော့မင်းမနဲ့ပြတယ်ခန္ဓာငါးပါးဒုက္ခသစ္စာတရားနှုတ်လဲနေကြလို့လေလားတရားနာနေတာဘယ်သူတွေတော့ပေးကြပါဒါပဲပါဠိတော်လာတယ်ပန်ခိတ်ဒေနာပြင်စုပါရနဲ့ခန္ဓာပြီးဒုက္ခဘောကြတန်ခိတ်ဒေနာအဲငါချင်းချင်းပြောပါမကွာဒုက္ခရှိပြောရလို့ရှင်မင်းတို့ခန္ဓာ၅ပါးပါပဲမှန်ပါ သဘောကျလားပါတဲ့ဘုရုခန္ဓာ၅ပါးတော့ကိုယ်ခန္ဓာ၅ပါးအဲကိုယ်ခန္ဓာ၅ပါးဒုက္ခတွေပေါ့လားအဲ့ဒီဒုက္ခကိုချုပ်ရချုပ်ကြောင်းပြည့်စုံတဲ့6နံပါတ်နဲ့တစ်ခန္ဓာ၅ပါးကို6ညာ6ဖြစ်တဲ့ချုပ်ရချုပ်ကြောင်းအကျင့်နဲ့ကြည့်ပြီမှန်ပါတပည့်ကြတစ်ကို6နဲ့ကြည့်မှန်ပါဘယ်လိုလုံးဖတ်ကြမလဲတစ်ကို6နဲ့ကြည့်ရတစ်ကို6နဲ့ကြည့်တဲ့အခါကျတော့ ခင်ဗျားတို့အမြင်ဟာခုနကလည်းပြောပြပါပြီဝေဒနာလေးတုံးကြည့်စိတ်ကလေးတုံးကြည့်ကြည့်တင်ညာကြည့်ကြည့်စေတနာကြည့်ကြည့်ရုပ်ကြည့်ကြည့်မောင်နိုင်ရှိကျင်တာကြည့်သဘောကျကြည့်ကျင်တာကြည့်ပါကြည့်ကျင်တာကြည့်တော့တစ်ခုကြည့်တော့နာမ်တစ်ခုကြည့်ရင်နာမ်ကသုံးခုပါ နမကန္တ၄ပါးမနေဘူးလားတခုသောနံကြည့်ကျန်တဲ့ဥစ္စာဖွဲရတယ်ဖြစ်တူပြတူမနေဘူးလားအဲ့တော့ဒီကလည်းတခုကြည့်ရင်ကုန်ပါသွားမပါဘူးလားဝေဒနာကြည့်ရင်ကျန်တော့မှာပါပါပညာကြည့်ရင်ကျန်တော့မှာပါပါအဲစိတ်ကြည့်ရင်ကျန်တော့မှာပါဩဒါတခုခုတည်းကြည့်တော့ဒကာဓမ္မတို့သဘောကျရှင်းပြီနော်ကြည့်ပါရဲ့အဲ့ဒါရှင်းလာမှနဲ့ပဲကြည့်ပေးရှင်းလာမှဆရာပေးထားတဲ့ညာနဲ့အင်းဒါလေးတွေ ဖြစ်တာနဲ့ပြတ်တာကိုသာကြည့်နေမှန်ပါဖြစ်တာနဲ့ပြတ်တာကြည့်နေတဲ့အခါကျတော့ဒကာဓမ္မတို့ခဏကပြောခဲ့တဲ့အတိုင်းပဲသိကုခံနေလားမခံပါဘူးအသေးစောစောမှန်ပါဘူးအသေးမစောဘူးလားစောပါအပြည့်စောမနေဘူးစောပါအဲ့ဒါကြောင့်သိကုမခံဘူးလို့ပြောလိုက်မှန်ပါကျင်းတော့လားကျင်းတော့ဘယ်လိုပဲကုကုဒီဖြစ်ပျက်ကိုဖះလည်းမတတ်ဘူးမှန်ပါအောက်ရည်ရတော့ဖះကဟောလိုက် အဝိရိယကလူနတ်မိတာမဆိုကနဲ့ခဲနာခဲမြဘုံဘုံညတာဗုဒ္ဓပရင်မြတ်စိန်တွေတို့သင်္ချေကိုဘုံတော်မူရဲ့သုံးဝါနာရှိပါပါသေးဘယ်ခံနိုင်ခွင့်မပိုင်ဘယ်တော့မှသူတို့ကိုရအောင်မတတ်နိုင်ဘူးခရီးကိုမတတ်နိုင်ဘူးကွာလို့သူအဝိရိယတော်လို့ဘုရားကဟောတာမှန်ပါဘာကြကြဒါဖြင့်ဘယ်သူကုလုံးမှမပြောက်တဲ့ဒုက္ခဆိုတာဒီဖြစ်ပျက်ကိုမြင်နေဖို့ပဲအရေးကြီးမှန်ပါအပြည့်ကြီးမြင်မြင်အဖြစ်ကြီးမြင်မြင်မြင်မြင်လာမြင်ဒုက္ခမြင်လာပဲမှန်ပါဘာကြအဲ့ဒီအဲ့ဒါခင်ဗျားတို့ အခုတော့ဝေဒနာရှုလိုက်ရင်လည်းတခါလေဩအဲစိတ်ကူချိန်မရတဲ့ဒုက္ခဘယ်သူကုကူမပြောက်တဲ့ဒုက္ခဒါမှဒုက္ခအစစ်ကိုတပြာကတော့အနာပေါက်တယ်တဲ့တဲ့ဆေးလိမ့်လိုက်တယ်သက်သာသွားတယ်ဒီလိုရှိမှန်ပါသမင်းစားတယ်သမင်းကျွေးလိုက်ရင်ပြောက်သွားမှန်ပါဆန္ဒပေါက်တယ်ကျွေးတဲ့စားရထက်လိုက်တယ်ပြောက်ကျင်ကြီးစွန့်ညင်လို့ဘုန်းနဲ့မှနာတယ်ကျင်ကြီးစွန့်ပြောက်ကျင်ငယ်စွန့်ညင်လို့ကျင်ကြောင်းမှနာတယ် စွန့်ပေးရင်ဘာဖြစ်ကြောက်ပါဘူးဟိုလေးပြန်ရှေ့ကုရရရဘူးရတယ်ဒါကုကြည့်မရဝေဒနာလေးဖြစ်ပြကုကြည့်စမ်းမရကုချိန်ကိုမရအဲ့ဒီဒုက္ခကိုမင်းတို့တွေကလည်းဆင်ဖြင့်ဒီတိုင်းမှာကွာတဲ့ရှေ့ကုမရတဲ့ဒုက္ခရှေးကုမခံတဲ့ဒုက္ခကိုမင်းတို့မအောင်ကြည့်ပါလိမ့်နိဗ္ဗာန်ကတော့မှ तू အထူးဟာပဲဟုတ်ပါဘူးတပည့်ကြအဲ့ဒီဒုက္ခမြင်လို့ရှိရင်ဩဒုက္ခဆိုတာပြန်သူ့မှရှေးကုမခံတဲ့ဒုက္ခ စိတ်ကူလို့မရတဲ့ဒုက္ခအစ်စ်ဖဲကူဆိုတော့ကိုယ်ခန္ဓာလေးကိုမင်းမလို့ရမှာလေရရမှာလေဆိုတဲ့တဏှာတွေနဲ့နဲ့နဲ့မှအငွေသန်းနိုင်လေရမသန်းနိုင်တဲ့အချိန်ကျတော့ဖြတ်ဆိုချုပ်ဒီနာမခန္ဓာ၄ပါးလုံးချုပ်ဒါနာမခန္ဓာ၄ပါးလုံးဆိုတော့နာမခန္ဓာမင်းနေတဲ့ရုပ်ကလည်းနာရှိမှရုပ်ကမပိုးမတုတ်တာဟုတ်မှန်ပါဘူးတပည့်ရမပုံမသိုးတာနံဆောင်နေတော့နော်နံမဆောင်ရင်ဒီရုပ်ပါရဲ့ဟုတ်ဟုတ်ဟုတ်ဟုတ်တော့တဲ့ကအဲ့ဒါနံဆိုးတော့သူတွဲလိုက်တာ ဒါဖြင့်ဝိညာဏပစ္စယနာမရူပနာမရူပပစ္စယအဲဒီလိုမသွားနဲ့ဝိညာဏဘာပါကြဝိညာဏပစ္စယနာမရူပပစ္စယဝိညာဏနေရတာနာမရူပနေရတာဟောအခုချုပ်ကုန်ချုပ်တယ်လို့ရှင်သာရိပုတ္တရာသေချာဟောပြီဘုရားလည်းဟောပြီ တခုကနာချုပ်ရင်ရုပ်ပါလဲနော်ရုပ်လဲနာပါကဲဒါပဲရုပ်နာချုပ်မှာပါဘူးရုပ်နာချုပ်တာဘာခေါ်ကြလဲအဲနိဗ္ဗာန်ဆိုတော့ဒီနေရာမှာရုပ်နာချုပ်တဲ့နေရာနိဗ္ဗာန်ပေါ်လာသဘောကျဒါဖြင့်နိဗ္ဗာန်ကနေရတာဒိသဒကမကဒိသဟုတ်ပါကျင်းရပါလားဒီလိုသွားပါဆိုတော့နိဗ္ဗေရိကတုတ်ဟာအလုပ်ပေချာပါတဲ့တုတ်ပါပါရှင်းရပါလားကဲယနေ့ဒီရင်တော့ပါဦး